ဘုရားကဒီနေ့ကဟောတယ်ခန္ဓာဓမ္မနိပါဒနာတရားတွေကဝိညာဉ်နဲ့ခန္ဓာဝိညာဉ်နဲ့ခန္ဓာတရားကိုဆက်ပြီးတော့ဟောရမယ်ဒီနေ့ကဝိညာဉ်နဲ့ခန္ဓာစိတ်ဝိညာဉ်ဖြစ်ပုံတွေကိုဘဝင်ဆင်ခြင်းမြင်ပြီးလင်သို့ပြင်လက်ခံတော့အဲစိတ်တွေဟာဘဝင်စိတ်တွေဖြစ်နေတာကဝင်ကားထပြီးတော့ဆင်ခြင်းနဲ့သစ္စာဝေဇန်းစိတ်ဖြစ်တယ် သစ္စာဝေသားဆင်ញင်ပြီးတော့ကျင်မြင်တယ်မြင်ကြပြီးတော့မြင်သွားမြင်ပြီးတဲ့နောက်လက်ခံတဲ့သံတိတ်ဆိုင်ဆိုတဲ့စိတ်ဖြစ်တယ်လက်ခံတဲ့စိတ်ပါပဲအဲဒီစိတ်ဖြစ်ပုံကိုဘဝင်ဆင်ញင်မြင်ပြီးရင်သို့ပြင်လက်ခံလို့တနည်းပြောပြီးအဲဒီကနောက်သုံးစားနဲ့သံတိသံတရဏစိတ်ဖြစ်တယ်သောမကစသည်ဆုံးဖြတ်တဲ့ဥထောဆိုတဲ့စိတ်ဖြစ်တယ်ဥထောဆိုဆုံးဖြတ်တဲ့စိတ်ဖြစ်တယ် ဒီပြေကောင်းတဲ့မုန်းရကောင်းတဲ့ညီညွတ်ရကောင်းတဲ့စသည်ဖြင့်သုံးပြတဲ့စိတ်ကောင်းဘက်ကသုံးပြတာလည်းရှိသိုးဘက်ကသုံးပြတာလည်းရှိဘုဒ္ဓစိတ်ဖြစ်တယ်ဘုဒ္ဓစိတ်ဖြစ်ဖြစ်ဘုဒ္ဓစိတ်ကသုံးပြချက်ချလိုက်လို့ချင်းနောက်ကဇောစိတ်တွေထက်သန်တဲ့စိတ်တွေခုနှစ်ကျင်ဖြစ်တဲ့ဇောစိတ်သဇောစိတ်ခုနှစ်ကျင်ဖြစ်ပြီးဇောစိတ်နောက်မှာတရားယုံတရားယုံဇောစိတ်နှစ်ကျင်ဖြစ်တဲ့သူဇောစိတ်အာယုံကိုဆက်အာယုံပြုပြီးဖြစ်တဲ့စိတ် ရောလုံးမတန်ကြောမှုကတော့အယုံခံစားတဲ့သဘောပဲအဲဒါကိုသုံးစားဆုံးကြသောတိတ်တနေရတရားယုံဒီနေ့ဆောင်မှုပေးတာပြီးသွားပြီအသိမြင်လင်းဖြေရုပ်ပင်စိတ်ပင်မှတ်ပါကုန်အသိမြင်တဲ့အခါမှာအခုပြောတဲ့စိတ်ပင်တွေကဒီတိုင်းဖြစ်တာပဲဘဝငါတာဒီမြင်တဲ့စိတ်ဖြစ်မြင်တဲ့စိတ်ဖြစ်လက်ခံတဲ့စိတ်ဖြစ်သုံးစားတဲ့စိတ်ဖြစ် ကုန်ကြတဲ့စိတ်ဖြစ်သောခွန်ခြင်းဖြစ်တာမခြင်းဖြစ်နောက်တော့ဝင်ကြတာကအိပ်ကြော်တယ်ဖြစ်တယ်။အဲဒါဒီလိုမျိုးညာကျင်တော့ဒီညာကျင်တော့၁၄ရုပ်ကြီးအဲဒီအစဉ်တိုင်းမဖြစ်တာပဲမြင်တဲ့အခါကာလမှာဒဂရီလူတွေနေရာချင်းတော့မြင်တာလေးစိတ်ကလေးတစ်စိတ်တည်းလို့အောင်လို့ရတယ်။ဒါပေမဲ့တော့သဗ္ဗညုတညာနဲ့တရားမြတ်စွာဘုရားဝေဘာဟောတာကဗျာစိတ်တွေကြည်နေအများကြီး ဝိပဿနာယောဂီပုဂ္ဂိုလ်လည်းတရားတွေအသေးစိတ်အားဖြင့်တော့ပြုဖို့မဖြစ်နိုင်ပါဘူးပြတ်မှတ်ထားမှာပဲကိုယ်ပိုင်ညာနဲ့ပြုရတာမဖြစ်နိုင်ဘူးမြင်ရင်မြင်တာတစ်စိတ်ပဲထင်တာပဲအဲဒီလိုစိတ်ကိုတစ်ဆယ်နဲ့လေးကြိမ်နဲ့မြင်လိုက်မြင်လိုက်အဖြစ်တာကြားရင်ဟောဆိုဒီတိုင်းပဲကြားလို့ရှိရင်လည်းနိုင်ရင်အနန္တနဲ့ဒါလည်းဒီတိုင်းပဲအရာသာသာတိတဲ့ခါလည်းဒီတိုင်းပဲအတွေ့အထိတွေ့တဲ့ခါလည်းဒီတိုင်းပဲ သိချင်းဖြစ်ပုံကတော့ဒီလို14ချိန်ပဲအဲသူ့တာကတော့ဘဝင်ဆင်ញင်မြင်ပြီးတဲ့ဆိုတဲ့နေရာမှာဆင်ញင်ဆင်ញင်ပြီးတဲ့နောက်အတန်ဆိုရင်ကြားတာပေါ့အနဆိုရင်နာနဲ့ရတာဆိုရင်ရတာကိုပြီးရဲ့သိရှိစရာဆိုလို့ရှိရင်သိပြီးရဲ့အဲ့ဒါလေးကြောင်းလဲသွားတယ်သိပြီးပြီအနောက်လက်ခံတဲ့စိတ်၊သုံးလားတဲ့စိတ်၊သုံးပြတဲ့စိတ်၊ဘောဂုဏ်ကျိတ်တာနိဗ္ဗာန်ရဲ့အတူပဲဒါကြောင့်မို့ ယာနံသာတိမြင်သူဤမတ်မတ်ဖြစ်သိရှိပုံကြာရနာရသာရအဲသိရမှာသိရှိပုံကတော့မြင်နေတဲ့ခါဖြစ်ပုံနဲ့သိတူသည်မြင်တဲ့ခါဖြစ်ပုံနဲ့တူသည်ဒီလိုပဲအဲ့ဒါပြီးသွားပြီ ပြီးတော့စိတ်စိတ်ကူးကြံစီတဲ့အခါမနှောတော်ရမှာစိတ်ဖြစ်ပုံကိုအဲဘဝင်ကားစပြီးတော့ဆင်းရင်ဟိုအတိုင်းပဲဝင်ဝင်ပြီးဆင်းရင်လာအဲ့ဒါဝင်တော့ဒီမှာဆက်ပြီးရင်းထားဘူးရေးတာကကြားကြောင့်မဟုတ်ဘူးရေးလို့လို့နေမှာဒီလည်းပြီးတော့ပြီးတော့ဒီလိုအဲ့ဒါမဆက်ဘူးဆင်းရင်ပြီးခါသောတသာအကြံရာစိတ်ဖြစ်ပုံဝင်ကားထားပြီးဆင်းရင်လည်းစိတ်ဖြစ်သွားဆင်းရင်စိတ်ဖြစ်ပြီးရင်ဆင်းရင်ပြီးရင်ပြီးရင်သောခုနှစ်ကြိမ်ဒါလည်းပြီးတော့တာသောဆိုခုနှစ်ကြိမ်ပဲ မတန်အားနေတဲ့ခါကြီးကျတော့မှ6ကျင်းနဲ့5ကျင်းလို့ဖြစ်တယ်။တရားယုံ2ကျင်းအဲစိတ်အမျိုးမျိုးအချင်း3မျိုးအကျင်းအချင်းတော့ကို2ကျင်းနဲ့ခုနှစ်ကျင်း10ကျင်းရှိတယ်။သင်္ကေတနာကတိဒေါက9ရှိပြီးတော့ဒါယုံက2ကျင်းတော့10ကျင်းရှိတယ်။အဲစိတ်ကူးကြံစီတိုင်းကြံစီတိုင်းစိတ်ကူးတွေကျင်းဖြစ်လို့ရှိရင်အဲဒီစိတ်ဆယ်ကျင်ရှိတယ်ဆယ်ကျင်မြင်လို့စိတ်ကူးလေး တို့လိုလေးဖြစ်တဲ့အခါသိတဲ့ချိန်နဲ့ဘယ်လိုအောင်မရပါလဲဒီကြီးဖြစ်နေတဲ့အခါလည်းအဲ့ဒီစိတ်ကြီးကြာကြီးဖြစ်နေတယ်လို့ဒီလိုသင်နေတယ်ဗေဒီပုဂ္ဂိုလ်တွေကတော့အဲ့ဒီလိုကြာကြီးဖြစ်နေတာတော့မဟုတ်စိတ်ကလေးတွေကအမှန်တန်ဉာဏ်နဲ့စိတ်ကလေးတွေဒူဒူတောင်းတောင်းလေးတွေဖြစ်သွားတာလေဒါတွေပေါင်းစပ်ပြီးတော့အာယုန်တွေကိုသိမှုသုံးချမှုတွေပြည့်နေတယ်အဲ့ဒါပြီးသွားပြီသင်္ကြန်ပြီးကာသောတတာ ကြံရာသိဖြစ်ပုံတဲ့မနောတော်ရတာသိဖြစ်ပုံသွား၆ပါးသိဖြစ်ပုံကိုသိဥစွာပြောပြီးတော့အဲဒီထဲမှာသင်မြင်တဲ့စိတ်ဆိုတာကဒီစိတ်ထဲနောက်ပြောလို့လွယ်တယ်မြင်တယ်ဆိုတာလည်းတစ်မျိုးတည်းပြောလို့လွယ်တယ်လက်ခံတယ်ဆိုတာလည်းတစ်မျိုးတည်းသုံးတယ်ဆိုတာလည်းတစ်မျိုးတည်းပြောလို့လွယ်တယ်ဒေါဆိုတာကတော့များတယ်အဲဒေါက 29ပါးရှိသမာဓိဆိုရင်29ပါးရှိနောက်မဲဖို့သောတွေရှိသေးတယ်။အဲဒီသောတွေကိုမှတ်ရအောင်လို့အကုသနှစ်ကုသိုလ်ရှိအပြစ်ကောင်းကျိုးပေးအဲဒါလည်းဒီနေ့ပြောပြီးပါပြီအကုသိုလ်က7ခုရှိတယ်စိတ်ကုသိုလ်က7ခုရှိတယ်အကုသိုလ်ကမကောင်းကျိုးအပြစ်ကိုပေးတယ်ကုသိုလ်ကကောင်းကျိုးကိုပေးသည်အကုသနှစ်ကုသိုလ်ရှိတယ်20ရပါတယ် ယဟနာမကိရိယာကိုးပြားကြုံယဟနာမကိရိယာစိတ်ကိုးခုရှိတယ်အဲ့ဒါလည်းသောတယ်အကျိုးမပေးတာဘူးလေကိရိယာစိတ်ပေါင်းရင်အလုံး29ရှိတယ်ကာမဇော30ကာမဇောတစ်ခုရုပ်90ဆိုပြီးတော့သာသုံးမှတော့ဒီလိုသုံးတယ်29ပဲကာမဇောမျိုး29စိတ်ရိုးကျေလာတွေစိတ်ပုံတွေကတော့အကျေကြီးပါပဲအဲ့ဒါလည်းပြောပြီးပါပါလောရှိဒေါနှစ် မောလီနှစ်ဆယ်နှစ်အာကုမီအာကုသိုလ်စိတ်အာကုသိုလ်စိတ်12ခုရှိရကာမသော29ခုတည်းအာကုသိုလ်7နှစ်အာကု7နှစ်ကိုအာကု7နှစ်ဆိုတာဘာတွေလဲဆိုတော့လောကြီးဒေါနိမောလီနှစ်ဆယ်နှစ်အာကုတော်မူစိတ်ကတိခုရှိတယ်ဒေါရမူစိတ်က2ခုရှိတယ်မောမူစိတ်ကဒီဝါလည်း2ခုပဲအာလုံး7နှစ် လောမှုစိတ်ရှိကုလောဘစိတ်ရှိကုဆိုတာဘယ်လိုအားလုံးဆိုရင်ဝမ်းသာမသာဒိဋ္ဌိနဲ့ရှင်မရှင်တိုက်တုံးမှုရှိမရှိခွဲလေပြီးသိပြီးတော့ရှင်းပြီဒီမြတ်ဒုတိယရတယ်အဲလောမှုစိတ်ရှိကုကခွဲလိုက်မယ်ဆိုရင်ဝမ်းသာတဲ့စိတ်နဲ့ဝမ်းမသာတဲ့စိတ်မျိုးရှိပြီးဒီမြတ်ပြောပြီးလူကျင်နေတဲ့စိတ်ဖြစ်တဲ့အခါမှာဝမ်းသာပြီးလူကျင်တာရှိတယ်ဝမ်းမသာပဲနဲ့လူကျင်တာရှိတယ်မျိုးရှိတယ်ဝမ်းသာတာကတော့ကိုယ်လိုတိုက် ပြည့်စုံတဲ့ခါတွေအမြဲမရှိတဲ့ခါတွေဝမ်းသာဝမ်းမသာတာကိုလည်းသူတို့တိုင်းမပြည့်စုံလို့ကြားတဲ့ညာလေးနဲ့အဲဒီမှာသုံးဆောင်ရတဲ့ခါတွေမှာဝမ်းမသာဘူးလောလောဘတော့ဖြစ်တာပဲနောက်ပြီးတော့ဘေးရန်အတွက်ရှိနေတဲ့ခါတွေမှာလည်းဝမ်းမသာဘူးလောလောဘတော့ဖြစ်တာဝမ်းသာမသာမျိုးကွဲသွားတယ်ဝမ်းသာတဲ့စိတ်ကလည်းဒိဋ္ဌိနဲ့ရှင်မရှင် ဘုသာရာဒိဋ္ဌိနဲ့ရှင်ပြီးတော့သတ္တရာဒိဋ္ဌိဥစ္စရာဒိဋ္ဌိနဲ့ရှင်ပြီးဖြစ်တာရှိတယ်ဒိဋ္ဌိမပါဘဲနဲ့ဖြစ်တာရှိတယ်ဝမ်းမသာတဲ့စိတ်ကလည်းဒီလိုပဲဒိဋ္ဌိနဲ့ရှင်တာမရှင်တာနှမျိုးရှိအဲဒီတော့၄မျိုးရပါဝမ်းသာတာက2မျိုးရှင်မရှင်ဆိုတော့2မျိုးဝမ်းသာတာကလည်းရှင်မရှင်2မျိုးဆိုတော့၄မျိုးရပါအဲဒီ၄မျိုးမှာလည်းတစ်မျိုးတစ်မျိုးမှာတိုက်တွန်းမှုရှိမရှိတိုက်တွန်းလို့ဖြစ်တာက၄ခုမတိုက်တွန်းမနဲ့သူ့အလိုလျော်ခက်တာမှဖြစ်တာက၄ခုဆိုတော့ ကောင်းလိုက်ရင်တိုင်းလောမှုစိတ်ရှိခုဖြစ်တယ်ဒါကြောင့်နေဝန္တမတာရိတိနဲ့စင်မစင်တတော်မူရှိမကြီးခွဲလေပြီးစိတ်လောจิตမီလောမှုစိတ်ရှိခုအဲ့ဒါဒီလိုမှရမှာတူတူပဲပါဠိလိုဆိုရင်တော့ဒါတွေအမှားရဖြစ်တယ်ဗမာလိုဆိုတော့ဒီလိုဆိုလွယ်လွယ်ပါပဲလွယ်လွယ်ပါဠိတွေညွှန်နေတဲ့ဒီတိုင်းပဲပဲတည်းပို့ပြီးတော့မပြီးဒါတော့သဘောပေါက်ရှင်မှပေါက်မှတော့ကြတော့ဒုစရ မနတာဘာဂုတိတဗာမျိုးအသင်္ခါရိကစိတ်တုပုံနတာဘာဂုတိတဝိပုအသင်္ခါရိကစိတ်တုစသည်ဖြင့်အဲဒီလိုလိုခွဲနေတာတွေကဇာဝအာရတွေဒါပါနေတာအခုတော့သဘောပေါက်ကျွန်တော်ပုံအခုတော့ဝမ်းသာတဲ့စိတ်ဝမ်းသာတဲ့လောဘစိတ်ဝမ်းမသာတဲ့လောဘစိတ်ဆိုတာရှိတာလေဒီတော့အဲဒီလိုဝမ်းသာဝမ်းသာဝမ်းမသာဖြစ်တဲ့စိတ်မှလည်းဒီတိနဲ့ရှင်းတာမရှင်းတာနှမျိုးကြီးဆိုတော့သူကပြင်းနေတာဒီဒီကြီးတဲ့ပုံပေါ်ဒီတိနဲ့ရှင်းပြီးတော့ပြင်းတယ် ဝန်သာတဲ့လောဘသိခြင်းနဲ့ဒိဋ္ဌိနဲ့တွဲရင်ပဲဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်ဒိဋ္ဌိမရှိတဲ့ပုဂ္ဂိုလ်ကတော့ဝန်သာတဲ့လောဘသိခြင်းနဲ့ဒိဋ္ဌိမပါဘူးဝန်သာကဝန်သာကရှိတာအဲဒီတော့ကွဲပါတိုက်တော့မရှိမရှိညာသားတယ်တိုက်တော့မှလည်းဖြစ်နေတာပါအကုသိုလ်ပြည့်စုံတယ်ဆိုတော့လည်းတစ်ခါပြန်ကြတော့တိုက်တော့လည်းရှိတာလည်းရှိတယ်အဲဒီတော့လောဘမှုစိတ်ရှိကူလောဘစိတ်ရှိကူတဲ့ကနားလည်ရောသင်ပြောပြီးသားပဲ တိုက်တွန်းမှုရှိတာမရှိတာနှစ်ပြားတော့သိပြီတဲ့ဒေါသစိတ်ကလည်းတိုက်တွန်းလို့ဖြစ်တာချင်းတိုက်တွန်းမနဲ့ဖြစ်တာချင်းများတော့ဖြင့်ဒေါသဆိုမတိုက်တွန်းမနဲ့လိုလိုသိဆိုတာများတာပါပဲအဲများတာနှောက်ပေးလို့အဲကျင်းရလို့ဖြစ်တာကနည်းနည်းရှိတာပါပဲအဲဒီတော့ဒေါသစိတ်ကတော့နှမျိုးပဲပါဠိထဲကဒီဟာတွေကဆွဲတာအဲဒီတဲ့ဆွဲနေတာတွေတော့အများကြီးရှိတယ်ဒီနေ့လည်းပြောပြီးနောက်လည်းပြောအောင် ဒေါသဒေါသမျိုးမျိုးရှိတာကိုဒေါသဆိုတာစိတ်ဆိုးတာဘုရားကိုပတ်ရှင်ဖြတ်ခြင်းနှိမ့်ဆက်ခြင်းဒီလိုစိတ်တွေလည်းရှိတယ်ဒေါသဒီလိုမဟုတ်ဘဲနဲ့ကိုယ့်အကိုစိတ်ဆိုးရုံမျှနေတယ်ဒီလိုလည်းရှိတယ်မခံကြီးမခံတာပြည်သူဆိုးရုံမျှဒီလိုလည်းရှိတယ်အဲသင်္ချမ်းမသာပြည့်နေတဲ့စိတ်လည်းရှိတယ်အဲဝန်းနေနေတဲ့စိတ်လည်းရှိတယ်ကြောက်နေတဲ့စိတ်လည်းရှိတယ်ရိုးနေတဲ့စိတ်လည်းရှိတယ်အကုန်လုံးသာဒီဒေါသစိတ်တွေရှိတယ် ပြီးတော့သူများမနာလိုတဲ့စိတ်နဲ့ဒေါသစိတ်တွေကိုပစ္စည်းတွေသူများကင်မှတော်မှသူများသုံးဆွဲမှတွေစိုးရင်ပြီးတော့နေတဲ့မေစရိယဝန်တော်တဲ့စိတ်ဒါလည်းဒေါသပဲအင်းမကောင်းမှုတွေပြုပြီးတော့မှားတယ်မှားတယ်လို့ဒီနှလုံးပူပန်းနေတာဒါလည်းဒေါသပဲပြီးတော့ဖွဲ့မဲ့ဆိုရင်ဒီထဲမှာဒေါသစိတ်တွေအများကြီးဖွဲ့တယ်ရှိပါတယ်အဲနောက်ကြောက်ရမှာကိုစေတသိက်တွေပိုင်းကြမှာဖွဲ့ရအောင် ကြံလွင်ယုံမှဤနှစ်ပါးမှန်သားမောစိတ်ကြီးမောမှုစိတ်ကတော့နှစ်ပါးပဲကြံလွင်တဲ့စိတ်ကြံလွင်ပြီးတော့နေတဲ့စိတ်မမရရမှုပဲနဲ့ဟိုရောက်ဒီရောက်ပြီးတော့နေတဲ့စိတ်ဒါအထင်ရှားတယ်ယုံမှားတဲ့စိတ်တဲ့ဝိသိကိစ္စဒါနောက်စေတသိက်ပိုင်းကြတော့သင်္ခါရခန္ဓာပိုင်းကြတော့ဖွယ်ပြောအောင်မယ်ကယုံမှားအဲကြံလွင်တဲ့စိတ်ယုံမှားတဲ့စိတ်ဒီနှစ်ခုပဲသူကတော့သင်္ခါရီအသင်္ခါရီကနေမကွဲဘူးကဒီတိုင်းပဲ အဲမောမှုသိဒါပေါင်းလိုက်လို့ချင်းအလုံးအကုသိုလ်တွေ၁၂ခုကုန်သွားပြီပြီးသွားပြီဒါနားလည်ပြီးတော့ကာမဇော29တဲ့ကအကုသနှစ်ကုသိုလ်ရှိအကုသနှစ်ပြီးတော့ကုသိုလ်ရှိကဘာတွေတော့ဆိုကုသိုလ်ရှိကိုဒီကဝေဘာပြတာလေသာဟိကာမကုသိုလ်ဝိဘက်တရိယာစိတ်24ပါးကာမကုသိုလ်စိတ်ကဆိုဝိဘက်တရိယာတွေကတော့

သိလူတဲ့အခါဖြစ်စေတိရဆောက်တည်တဲ့အခါဖြစ်စေတရားနာတဲ့အခါဖြစ်စေအကုသိုလ်မှုတစ်ခုခုပြုတဲ့အခါဝမ်းသာပြီးပြုတာလည်းရှိတယ်ဝမ်းမသာပဲနဲ့ရိုးရိုးပြုတာလည်းရှိတယ်ဝမ်းသာပြီးပြုတာကသောမနသာသာကုန်ဝမ်းမသာသာဥပိ္ပခာသာကုန်ဥပိ္ပခာနဲ့ဆင်းနေဆိုတော့သိကျက်ပြီးတော့ပြုတာဒီလိုဟာတော့မပြုသိကျက်ပြုတာကတော့အဲသိကျက်တာဒေါသဒီလိုပဲတခြားပဲဒီလိုပြုလို့ရနေမှာမပါဘူးတချို့လည်းပဲ ကလေးတွေပါလေရှိတာပေါ့ဒီကြီးတွေကထိုင်းလို့လိုရတာအဲချစ်ခိုးဟဲ့ဆိုပြီးတော့အင်းထိုင်းတာနဲ့ငွေကြီးကြီးနဲ့ချစ်ခိုးရတာကြီးတယ်အဲဒါကသိကျက်ပြီးဒေါသနဲ့ရှိတဲ့ကုသိုလ်လားလို့မေးကြကြည့်တယ်အဲသိသိကျက်တာကသိကျက်တာတခြားပဲကုသိုလ်ကကုသိုလ်တခြားပဲအဲသိကျက်တာကဒေါသသိကုမှဖြစ်တယ်မခံနိုင်တဲ့သိဒေါသသိဖြစ်အဲဒီထဲမှာဒီကိုလိုတဲ့ဤသာသာသိပါခဲ့လို့ရှိရင်ပေါ့ အဲ့ဒါကကုသိုလ်စိတ်ပဲဒီဒီသာစိတ်မပါလို့ရှိရင်မပါဘဲနဲ့ဖြစ်ဆိုရင်တော့အဲ့ဒါကတော့ကုသိုလ်စိတ်ကိုပါအောင်ဒီလေးတွေပါလေအဲ့ဒီလိုပါလေရှိပါတယ်အဲ့ဒါကအဲစိတ်စိတ်ဆိုးတဲ့ဒေါသစိတ်နဲ့ကုသိုလ်တော့မရှိဘူးဒေါသစိတ်ကြားထဲမှာဝင်ပြီးတော့ပါလာတာရှိတယ်အဲ့ဒီလိုပါရှိပါတယ်အဲ့ဒီစိတ်ရှိမပါတဲ့ပုဂ္ဂိုလ်ရင်းချင်းတိုက်တွန်းတာနဲ့နိုင်တဲ့ပုဂ္ဂိုလ်တိုက်တွန်းတော့ကုသိုလ်မှုတွေပြုရတဲ့အခါကလည်းအဲကျေးဖို့က စိတ်မချမ်းသာနဲ့ပြည့်ပြီးတော့ပြုရတာကြီးတယ်။ဒီဘုရားစိတ်မချမ်းသာနဲ့ဖြစ်တာတွေကဒေါသစိတ်တွေပဲ။နောက်ကြီးကြီးသာသာနဲ့ပြုတဲ့အချိန်ကြီးတယ်လို့ရှိရင်ကြီးသာပြုတဲ့အချိန်တော့ဘုဒ္ဓစိတ်ပဲ။အဲဒီကြီးသာပြုတဲ့အခါမှာသူကဝမ်းမတတာနဲ့တော့ဖြစ်မယ်မဟုတ်ဘူး။ဥပ္ပခါနဲ့ဖြစ်မှာပဲလို့ပုဂ္ဂိုလ်ကအများသောအားဖြင့်ဆိုတော့သူပုဂ္ဂိုလ်ရဲ့နောက်ပိုင်းကျတော့ဝမ်းသာဝမ်းမြောက်နဲ့ပြုတယ်လို့ရှိပါလိမ့်မယ်။ အဲဒါကုသိုလ်ကောင်းမှုပြုတဲ့အခါကလည်းဘယ်ကုသိုလ်ပြုဝမ်းသာပြီးပြုတဲ့စိတ်ကတစ်မျိုးဝမ်းမသာပဲနဲ့ဥပ္ပခါနဲ့ပြုတဲ့စိတ်ကတစ်မျိုးမျိုးရှိတယ်တဲ့ကုသိုလ်စိတ်ကအဲဒီလိုပြုတဲ့စိတ်မှလည်းပဲညာနဲ့ရှင်တာမရှင်တာနှမျိုးရှိကြတယ်ဝမ်းသာပြီးပြုတဲ့စိတ်ကလည်းညာနဲ့ရှင်တာရှိတယ်ဝမ်းမသာပဲနဲ့ပြုတဲ့စိတ်ကလည်းညာနဲ့ရှင်တာရှိတယ်ဟုတ်ပါဘူးသုံးသုံးလောင်းတယ်သုံးလူတယ်ဆိုတော့ဝမ်းမြဝမ်းမြဝမ်းသာတဲ့ သွန်းလူတဲ့ပုဂ္ဂိုလ်အဲဒါဝန်တာတဲ့စိတ်ပဲအဲဒီမှာအကံကံရည်ကျိုးရှိတယ်လို့သိပြီးတော့လို့ရှိရင်ညာနာသားမျိုးညာနဲ့ရှင်တယ်အဲဒီလိုကကံကံရည်ကျိုးရှိတယ်လို့မသိဘူးကလေးတွေပါတွေကဝမ်းမြောက်ကသားနဲ့သူသာပဲသူတော့သူဟဲ့ဆိုသူသာပဲသူကမဆိုးတောင်းမှလည်းသူပါတယ်သူကဝမ်းမြောက်ဝမ်းသာနဲ့သူလည်းပေးတယ်အဲဒါကညာနာဝိပ္ပယညာမရှိဘူးကလေးသာမဟုတ်လူကြီးပဲမယ်လည်းပဲကုသကအကုသက ကောင်းကျိုးပေးရတယ်ဆိုတာကိုမသိဘဲနဲ့ဒီတိုင်းပဲသူတို့စိတ်အလိုအလျောက်နဲ့ပြေးခြင်းစုခြင်းနဲ့သိက္ခာနာနဲ့ပြေးလူတဲ့ခါကာလတွေမှာညာမဖြစ်ဘဲနဲ့ဖြစ်တယ်ဆိုညာဝိယုခေါ်တယ်အဲတော့ဝမ်းသာတဲ့စိတ်ကညာနဲ့ရှင်ဖြစ်တာရှိတယ်ညာနဲ့မရှင်ဘဲနဲ့ဖြစ်တာရှိတယ်ဝမ်းမသာတဲ့စိတ်ဥပ္ပခါကလည်းပဲဒီလိုပဲညာနဲ့ရှင်တာလည်းရှိတယ်ညာနဲ့မရှင်တာလည်းရှိတယ်လေးခုရပါတယ်အဲဒီမှာဘာထုလို့ဆို ဝမ်းမြောက်ဝမ်းသာတဲ့ပြုတဲ့ကုသိုလ်စိတ်ကအကျိုးကြီးပါတယ်။ဉာဏ်နဲ့ရှင်တဲ့ကုသိုလ်စိတ်ကပြည့်ပြည့်တဲ့အကျိုးကိုပေးနိုင်တယ်။ဆက်တဲ့တဏ္ဍာဆိုလို့ပြည့်ပြည့်တဲ့အကျိုးကိုပြည့်ပြည့်ကလည်းဉာဏ်ပါလာ။အဲသူကကြီးတဲ့ခါကာလကြလို့ရှင်တရားနှလုံးသွင်းအားထုတ်ရင်ဇာမဲ့ဖို့ရရနိုင်တယ်။အခုလိုပြုတဲ့ခါကဉာဏ်ပါလို့ကုသိုလ်ပြုတဲ့ခါကဉာဏ်မပါလို့ရှိရင် အကျိုးကတော့သူသူပေးတာပါဝါမျက်ဝါနာနဲ့ထက်ထက်သာသာနဲ့အကျိုးတော့ပေးတာဒါပဲမလို့ပြိဿရဲ့အကျိုးမှာသူကတိတ်မဟုတ်ဘူးဒီလေးလောက်ကျိုးပေးနိုင်တယ်အဲဒီတော့ဒီတဲ့ခါတရားအားထုတ်ရင်ဇာမဲကိုတရားတော့မရနိုင်ဘူးလေကုသိုလ်တော့ဖြစ်ပါတယ်ဝန္တာမတာညာရှင်မရှင်တိုက်တွန်းမှုရှိမရှိအဲ့ဒီစိတ်လေးခုစီမှာလည်းပဲတခုတခုမှာတိုက်တွန်းမှုရှိတာရှိတယ်တုံးမတိုက်တွန်းမနဲ့ရှိတာရှိတယ်နှမျိုးပဲကုသိုလ်စိတ်ဆိုတာကတော့ မတိုက်တော့မဲနဲ့ဖြစ်တာလည်းရှိတာပေါ့လေတိုက်တော့မဲဖြစ်တာတွေကလည်းတော့အများကြီးရှိတတ်ပါတယ်မတိုက်တော့မဲနဲ့သူ့လိုလျောက်သူ့လိုကောင်းမှုတွေပြုရတာဒါတွေကအသင်္ခါရိကစိတ်ခေါ်တယ်သူကပို့ပြီးတော့ကြိုးပေးထက်တာမှာလေတိုက်တော့လို့ပြုတဲ့စိတ်ကတော့သသင်္ခါရိကစိတ်ခေါ်တယ်သူကများသောအားဖြင့်မထက်တာမဲ့တရားတယ်သို့တော်လည်းတိုက်တော့မဲမဲ့လည်းသူကသူထက်တဲ့တဏ္ဍာပြုတဲ့ခါကျတော့လည်းသူကသူကလည်းကြိုးပေးထက်တာမှာလေနာရမီတစ်သေးကြီး ဒါရမင်းတတိကြီးကညသောပြပုဏ္ဏသာတော်မှာဘာဝတိကနေပြီးတော့ရာဇယုကိုသွားနေတာတယ်တတိကြီးကုံရောင်းကုံဝယ်ပေါ်တယ်ဘုရင်ကကုံကူးတန်းရောင်းဝယ်ကြတယ်လဲတွေနဲ့သွားတယ်ကုကာလာတော့မော်တော်ကားတွေနဲ့ရထားတွေနဲ့ဒီလိုသွားကြတယ်ဘုရင်ကဒီလောက်မလွယ်ဘူးလဲတွေနဲ့သွားတယ်လဲစီ900တို့ဒီလိုဟာတွေနဲ့သွားကြတာကိုကုံကူးတန်းရောင်း အဲလိုသွားလို့ရာဇယုတ်တိအိမ်ရောက်ရာဇယုတ်တိဆိုလည်းကြားမဟုတ်ဘူးအဲသူတို့အချင်းချင်းအပြန်လာဟောလင်းပြင်းလာတယ်ရောက်ပါပြင်းရောက်ပါပြင်းအချင်းချင်းသူတို့သူတို့သူတို့ဆက်ထားတာပြင်းတော့အချင်းချင်းပြန်လာရောက်ပါပြင်းအဲအဲ့ဒီရောက်ပါဆုံမျိုးကြီးရောက်သွားတစ်သေးပဲရာဇယုတ်တိရောက်ရောက်တော့ ခါတိုင်းခါတိုင်းဆိုလို့ရှိရင်လာတယ်ဆိုတာနဲ့ဘာလို့မှမလုပ်ဘဲနဲ့အဲဒီနာရဝင်းသိကြီးလာတယ်ဆိုရင်ရာဇုသတိကယူရတဲ့ယူဆိုတာကိုယူဆိုပြီးတော့အနန္တကသကားပြောအဲလောက်ကြတဲ့နေရာလေးတွေပါလေတဲ့ညကြားသူကြည့်ပြီးအဲတဲ့အတွက်အဲဒီလိုယူရတဲ့သူကအခါဒီကကတော့အဲဒီလိုအမခံအားပဲနဲ့သူကစီမံခံွယ်နေဟေး အဲသမင်းကဘယ်လိုဖြည့်ရမလဲဟင်းကဘယ်လိုဖြည့်ရမလဲအဲဘာတွေဘာတွေကိုရှာခဲ့ရမလဲဘာတွေဘယ်ကယူခဲ့ရမလဲကဝယ်ခဲ့ရမလဲစသည်ဖြင့်ပေါ့လေအဲဒီတော့စာရေးတော်ရင်နေထိုင်ရေးတွေကြောက်ပြီးတော့သူကစီမံဖန်ပြီးသူအလုသမားတွေနဲ့သူခိုင်းအဲဒီအဲဒီတော့ရာဇီယနာရမင်းတည်းကြီးကစဉ်းစားတယ်ဟောကလေးသာမိတ်ဆိုရောအလုတွေသိနေရတာပဲ အိမ်မှာမင်္ဂလာဆောင်ကိစ္စများရှိသလားမပြောရဘူးဘုရားမအကျွေးမွေးတွေကတော့မင်္ဂလာဆောင်ရှိတော့ဘူးမင်္ဂလာဆောင်ကိစ္စများရှိလို့လားပြောရဘူးဓမ္မမဟုတ်ရင်လည်းဘယင်မင်းမြတ်ကိုများဖိတ်ပြီးတော့သမင်းသားပွဲကျင်းပဖို့များတာဒီလိုရင်းနဲ့ဖြစ်ရင်ဖြစ်မယ်ဒါပဲရှိတာသူကိစ္စကသူတို့ကအကြီးကျယ်ကိစ္စအဲ့ဒါစဉ်းစားညင်းတယ်လို့မိုးချုပ်မှဒီမှာခံွယ်လို့ပြီးတော့မှရာဇိုတတိကနာရဝင်းတတိစီလာပြီးတော့အဲ သန္တာပသန္တာပဆိုတာပြောတာကိုပြောတော့ကမေးကြည့်တယ်ဘယ်နဲ့တော့မသိဘူးအလုပ်တွေများလာပါလားဒါလည်းဆိုလို့ရှိရင်လုပ်လာတဲ့အခါကျအိတ်ဆွေရဒီပြင်လုပ်တွေဖယ်ထားပြီးတော့ဒီလိုစိတ်အဲ့ခါသာပဲဒီနေ့တော်တော်ရေးကြည့်တယ်တင်တယ်အိမ်မှာမင်္ဂလာဆောင်ကိစ္စနဲ့ရှိသလားဒါမဟုတ်ပါဘူးမင်္ဂလာဆောင်ကိစ္စလည်းမရှိဘူးဘိမိသာရမင်းကြီးများသမင်းသားဖိတ်ထားလို့လားဒါလည်းမဟုတ်ပါဘူး

ပြီးသွားတယ်ဒီကဘဝပေါင်းများစွာကနေပြီးတော့ဘုရားအလုံးကျွတ်ဖြစ်ပေါ်ရသူတောက်ပြီးတော့လာတော့ဘုရားရှင်ညိုတဲ့စိတ်တွေသရာစိတ်တွေကများတယ်အဲ့ဒီမှာမိုးချုပ်ညင်းနေနေတဲ့အချိန်မှာတိုင်တာချင်းရောက်ဘူးသွားကြဆိုရဆိုနာရင်တည်းကြီးကပြောတယ်အာသိကြီးဒီကိစ္စသွားလို့ဖြစ်ဘူးညမိုးချုပ်မသွားနိုင်ဘူးတကားလည်းပိတ်ထားပြီဘုရုံက မျိုးတွေကလည်းငါးပိတ်ထားတာကိုအခုကာလတော့ပြီးတဲ့ရှိမှာမဟုတ်ပါဘူးဘုရားမောင်းနေမှာပါပြီးတော့သူတို့သူတို့တွေလည်းပဲနေနေနေအုပ်ချုပ်နေတာမဟုတ်ပါဘူးဘုရားကဒါကိုသားရမြတွေနေငါရတဲ့သူ့ပြီးတော့နေတာပဲသူကဒါတော့ညာကြီးကိုတထေးတူခီးသွားကြတာတော့မလွယ်ပါဘူးမပြစ်ပါဘူးသူကဒါကြောင့်မို့ ရာဇဝတိဟာညာကြီးသွားလို့ပြဘူးတဲ့ဘုရားကပြုတ်ပြင်ပနေတာမျိုးထဲမှာမဟုတ်ဘူးမျိုးတကလည်းပိတ်ထားတယ်ပြီးတော့ဘုရားနေတဲ့နေရာကသုတ်တန်ကနေပြီးကျော်သွားရမှာတဲ့ပြဘူးတဲ့သုတ်တန်ဆိုတာလည်းပဲလူလူမရောက်တဲ့နေရာသုတ်တန်ထဲမှာလည်းဒီသကိုးတွေများတွေကအဲဒီသူဝေးတဲ့နေရာပဲအဲဒီမှာသူဝေးသူတို့နတ်ဒီပါတွေတင်ပြပြီးဘိုးကြီးဒီညတိုက်တယ်ဆိုဒီလိုလုပ်တတ်တယ်ဆိုတော့သုတ်တန်နေအဲပြဘူးလို့ဆိုတော့အာတဲ့ပြဘူးဆိုတာနဲ့အိရာတဲ့ဝင်တော့ နာရီတစ်ခေတ်ကဘုရားကုံနဲ့အာရုံပြုဘုရားကုံဆိုသူဘုရားကုံဣတိတိသောဘဂဝါရဟံသမသာမူတော်ဒီဒါတွေမသိသေးပါဘူးဘုရားဆိုတာတော့ဝယ်ပြီးတာပဲဘုရားဆိုတာလောကအများဆုံးပဲလို့ဒီလောက်ပဲသိတယ်ဘုရားဆိုတာလောကအများဆုံးပဲအဲတော့ဘုရားဘုရားနဲ့သူအောင်ပြုတဲ့အိတ်ကိုအေးရကနိုးလာတော့ဘုရားဘုရားနဲ့သူအောင်ပြုပြီးတော့နိုးလာဘုရားတို့ဂရိကမ္မထာပြည့်နေတာလေသူက အဲဒီဘုရားနုပတိကမ္မထာရဲ့အစွမ်းအစွမ်းကြောင့်လင်းနေအကြောင်းလင်းနေဖြစ်တယ်မတည်လင်းတယ်လို့ထင်ရတယ်အဲတော့တတိကစဉ်းစားတယ်ရှင်ငါအိတ်ကတော့အိတ်ကျော်သွားတာပဲဒီကကောင်းကောင်းကြီးလင်းနေပြီဘုရားကြီးသွားအောင်မှာပဲဆိုပြီးတော့ပြင်မဲ့ထွက်ပြီးတော့ကြည့်လိုက်တော့အဲလတို့ကျဲတို့နေပုံကိုကြည့်တဲ့အခါမှာအာဒါလို့ဆိုရင်ပြင်လာလင်းတာမဟုတ်သေးဘူး အဲသူရောက်တဲ့အချိန်ခါနဲ့လာထွက်ပြီးတော့အဲလာရဲ့အခြေအနေနဲ့ကြည့်လိုက်တဲ့အခါမှာလာညာဥယံပဲရှိသေးတယ်ဒီဥစ္စာမနဲ့မလင်းသေးဘူးဆိုရင်ညာအိတ်ဆရာဆရာနဲ့နှလုံးသွင်းညာအိတ်မနဲ့ကဘုရားပူရအောင်မယ်ဆရာနဲ့ပြီးရအောင်အောင်ပြုပြီးအိတ်တယ်တရားနိုးလာတကဒီလိုလင်းလို့ပြင်ထွက်ကြည့်တော့သကောင်းများပြည့်ပြင်ပြလေးဘူးဆိုရင်ညာအိတ် နောက်တခါအိယာကနိုးလာတဲ့ခါကျတော့အဲလင်းနေပြီဆိုပြီးတော့တခါလင်းအားကြီးလင်းလင်းကနေလည်းရောက်နေကြအောင်အာယုတက်ကျင်နေရောက်နေလင်းအားကြီးရောက်နေတယ်မှာဆွဲပြီးတော့သွားတာလေလို့ကအဲဒီအိမ်ကနေပြီးတော့သူ့ဟာသူ့ပြောတဲ့အတွက်သွားတာလင်းတော့လင်းနေမှတော့နောက်ကျနေပြီဆိုပြီးတော့ဆွဲသွားတယ်ဆွဲသွားလို့ညိုတကားကလည်းပဲပွင့်ရင်ပြည့်နေတယ်လို့ဆိုတာကို နတ်တွေကဖွင့်ထားတယ်လို့သဗ္ဗေဒနာလည်းဆိုတာပဲဖွင့်ဖြစ်တယ်ဒါကပွင့်တာနဲ့အဒီကထွက်သွားတော့သုံးတန်ပင်းချင်းကပြတ်သွားတယ်ဟိုတုန်းကအဲဒီစကားဘောက်ကနေပြီးတော့ညသေးတဲ့ပုဂ္ဂိုလ်ကညတယ်မသာချတာကိုကလားတွေရပြီးအညီရဒီလိုနေချင်းညချင်းတခါတည်းမသာချရတယ်သူကအိမ်မှာမသာထားလို့ရှိရင်အခုလည်းပဲဒီလိုယူရှိတယ်လို့ဆိုတာအိမ်မှာမသာရှိရင်ဝင်းကျက်မသာဘူးဆိုတယ်သူက အဲနေရင်းချပြီးတော့ယောဂကြောင့်လည်းပြည့်စုံမှာပေါ့လေဒီယောဂတွေပါတယ်နဲ့ကုသမဆိုလို့အဲဒါပြင်မဲ့မထွက်နိုင်တော့အတွင်းကနေပြီးတော့ပြင်မဲ့ထိုးချဘဝတွေရှိတာပဲဆိုတာပဲမသားတွေကအဲဒီမသားတွေကထွက်လိုက်တာနဲ့အတုဘကောင်သူတွေကောင်ကြီးတွေကဒီတော့ကသူလည်းပြုတ်မှုကြမှာဘူးဒီလိုပြစ်ထားတာနဲ့ဒူပါတယ်သူကအဲဒါကြီးတွေတက်နင်းမိတာကိုသူတွေကောင်ကြီးတွေနင်းပြီးတော့အနာရင်းတစ်ထည့်ကလန့်သွား လမ်းပါတော့ခုနဘုရားဘုရားအောင်ပြီးတော့ဗုဒ္ဓသမတိဘာဝနာစိတ်ကြောက်တော့ဘာဝနာစိတ်ကြောက်တာတော့ဘာဝနာကြောင့်ဖြစ်နေတဲ့အရာလေးတွေကြောက်သွားတာပေါ့မှောင်ကြသွားอืมမှောင်ကြနေပါဟောကလင်းမလားအောင်မလို့လားအတော်ရှိပါသေးဘောဆိုပြီးတော့ကြောက်စိတ်တွေပေါ်လာတာရှေ့မသွားဘူးပြန်တော့မလို့မလင်းနေဘူးမှောင်ကြီးရှိတာပဲအဲဒီမှာသင်္ကြန်သောတာကအားပေးတယ် အဘိဓမ္မာသာပတိအဘိဓမ္မာသာပတိအဘိဓမ္မာအဘိဓမ္မောယေဝစေရောနောပတိဓမ္မောသာပတိတတိကြီးအဘိဓမ္မာရှိသူသွားပါလောအဘိဓမ္မာရှိသူသွားပါလောအဘိဓမ္မောယေဝရှိသူသွားခြင်းမိသားလျှင်ပေရောမြတ်၏အဘိဓမ္မောနောက်တော့သူခြင်းမိနာပေရောမမြာသောတာဘာဝတတိကြီး သွားတာကအကျိုးရှိပါတယ်ပြန်တာအကျိုးမရှိပါဘူးဆိုပြီးတော့အပိတယ်ပြန်တာကျင်းရောဟိုကဘုလည်းပါပါလေဆိုသာသာရပါလေပဒံဟတိပဒံအတပဒံအတတရိယသာပဒံကညာသာသာနိအာမုဒ္ဒမဏိကုံတလားဧကသာပဒဝိဇိဟာရသာကလနေကံဒီသောလာသိပဒံဟတိသာသာနိ ရှင်တသိန်းတို့သည်၎င်းသဒ္ဒါသာသာနိမြင်တသိန်းတို့သည်၎င်းသဒ္ဒါအတ္တဇိယရထသာသာနိအတရောမြင်ကားရထတသိန်းတို့သည်၎င်းအာမုဒ္ဒမတိကုဏလားအာမုဒ္ဒမတိကုဏလားဝိသင်္ယသာပရိဏရောင်စသည်ပြည့်စုံရှိကုန်သောပတံကညာသာသာနိသမီးကညာတသိန်းတို့သည်၎င်းဧကသာပဒဝိဒီဟာရသာဘုရားပူရန်သွားသောစေတလန်တလန်ကြီး ကလံ16စိတ်စိတ်စိတ်ကုန်များနာယကံကြည်မထိုက်တာမှာကုန်သေးကြီးတဲ့အာဘိဒနတ်တရားတရားဘူးသွားလို့ရှိရင်ဒီတလားတလားအတွင်းဖြစ်တဲ့ကုသိုလ်စိတ်တွေမနာဘုဒ္ဓံနဲ့နာရဝိသေကြီးဆိုတော့မြတ်စွာဘုရားထံရောက်ရင်ဟောတာပါဖြစ်မှာကိုသူ့တော့ပို့ပြီးတော့ဘုဒ္ဓံပါလိမ့်မယ်ဒီပုဂ္ဂိုလ်တွေတော့သလောက်တာညီမတာမယ်သူ့တော့သိကြတာတယ် အဲဒီပုဂ္ဂိုလ်တွေတော့စေရနာလျောက်ကြိုးပေးပြီးတော့အဖို့တန်တော့တော့တာမှာပါပဲဒါပေမဲ့လို့နာရီတစ်ကြီးအတွက်ဆိုတော့အဲမနာဖို့တာမှာလည်းဆိုဟာတိသဟာပဟာတိတတာသဟာပစင်တသိဒီကာယုရဇာပရာတွေအစုံနဲ့စင်တသိစင်တကောင်တကောင်နဲ့ပုဒ္ဒနာတွေစင်တသိဆိုတော့လည်းဥပဒါမိုးတွေဟိုကာတော့ရှိတယ်အပြောရတာကိုမြင်တသိဒီကာယုရဇာပရာနဲ့အစုံမြင်တသိ ဒါလည်းပြည့်တဲ့ကောင်ကောင်နေကိုတံမို့အများကြီးရှိနေတာတဏှာဟာဒီတဏှာအတ္တတဏှာအတ္တတရိရထာအဘရောမြင်ကြတဲ့မြေထားတဲ့သိဒါလည်းပဲမြေထားတဲ့စဉ်းစဉ်းနေတံမို့အများကြီးရှိနေတာပဲသတံကိညာသာသနိအာမုဒ္ဒပတိကုံသလားအဲရမြာနတော်ကြောင့်တော့သိနေကစသည်ဝတ်ဆင်ပြီးတော့ထားတဲ့ သမီးကညာပေါင်းတစ်သိန်းတဲ့ဒါလည်းတယောက်တယောက်ချင်းဒါမို့မပြတ်နိုင်အောင်ဘုဒ္ဓနေတာပဲအဲဒီတစ်သိန်းလေးရပေါ့တစ်သိန်းလေးရအထေဝုဒ္ဓပေါင်းတစ်သိန်းလေးရငွေပေါင်းဆိုရင်တော့ကိုငရေနဲ့ကြည့်ပြီးအများကြီးထိုက်တာမှာပါအဲဒီဝတ္ထုပစ္စည်းတွေဟာတဲ့ဧကတဗဒဝိဒိယာရသာတစ်ခုတစ်ခုသောခြေလမ်းဤ တရားပူရန်သွားသောတခုတခုသောခြေလမ်းဤဇလံ26စိတ်စေတစိတ်ကိုမြာနာယကံဒီမထိုက်တံမှာကုန်သေးပြီဒီတလန်းတလန်းတံဖိုးတွေကဇရေသိမ္မောတံမောများစွာတားနေတာပေါ့အခုဆိုတော့ပြဘူးတော့တဲ့ဥစ္စာဒါကတကယ်ဘုရားအာရုံပြီးသွားတာကိုပြောတာအခုကလားပြဘူးတွေတော့ဟုတ်ကြမှာဟုတ်မယ်ပြဘူးတွေလည်းပြောလို့သွားတယ်ကြည့်ရအဲ့ဒါတော့ အဲ့ဒါတော့จิตနာတနာတလောက်တာမယ်မဟုတ်ဘူးဒီလိုจิตနာနေလဲတန်ကုတ္တမမဟုတ်တာမွေးကြည့်မှာမဟုတ်လို့ပျော်ပြီးတော့သွားနေတော့ပျော်စိတ်တွေဖြင့်ကုသိုလ်စိတ်ကိုပါအောင်မဟုတ်ဘူးအဲဒီကုသိုလ်စိတ်တွေနဲ့ဘုရားစီအောင်ပြုပြီးတော့သွားနေတဲ့ဟာတွေကဒါမွေးကြည့်မှာပါအဲတကယ်လေးလေးပြတ်ပြတ်ပြုပြီးတော့ဘုရားကိုကူဖို့်မြတ်စွာဘုရားယူပွားတဲ့စေတော်တွေကိုယူစီတိသဒ္ဒပြုပြီးတော့သွားတဲ့ပုဂ္ဂိုလ်တွေရဲ့သန္တာမှာတော့ကုသိုလ်စိတ်ကြီးရစေတနာတန်တန်ဟိုးတွေ အဲ့ဒါတော့မများတော့တော်တော်တော့များမှာပါပဲအခုနာရဘေတရေကြီးမှာတော့ဘုရားကြီးခြေလမ်းနဲ့ခြေလမ်းနဲ့သောတာပန်ဖြစ်ဖို့ကနီးနေတာပဲသောတာပန်ဖြစ်ဖို့သောတာပန်ဖြစ်လို့ရှိရင်ဘယ်လေးပါးကလွတ်မြောက်သွားတော့မှာပဲဘယ်လေးပါးကလွတ်မြောက်သွားကြည်နဲ့ကြည်ပြီးဝယ်လို့ပဲရလိမ့်မှာတော့မရနိုင်ဘူးကကြည်သိမ့်သားနဲ့ဝယ်လို့မရနိုင်ဘူးဒါကြောင့်ဘုရားဖူးဝေရံသွားတဲ့ခြေလမ်းတစ်လမ်းရဲ့တန်ဖိုးဟာအများကြီးပဲသိမ့်လေးရ ဝတ္ထုတွေအဲဒီဝတ္ထုလေးရရဲ့တန်ဖိုးတွေကတော့ဂရေပေါင်းကိုသိမ်းပေါင်းများစွာနားနေအဲဒါလောက်တန်တဲ့ပစ္စည်းတွေဟာတရားဘူးသွားတဲ့စိတ္တလန့်တွင်ဖြစ်တဲ့ကုသိုလ်စေရနာဤတန်ဖိုးနဲ့ဆိုင်စာကြည့်လို့ရှိရင်16ပုံကိုသကုံတော်မနာပါဘူးဖြစ်ပြီဒါလိုအာဘိစကားပြောတာကိုအဲဒီတော့အာဘိစကားပြောတော့အေးကြီးကသူကလူတွေပဲအောင်မေ့တယ်ဟောငါလိုပဲတရားဘူးသွားတဲ့လူတွေနောက်ကလည်းအများကြီးပါလာတာပဲငါတယောက်တည်းမဟုတ်ဘူးလို့အောင်မေ့ပြီးတော့စိတ်က ရဲရင်လည်းသိဖြစ်ဘုရားဘုရားအောင်ပြုတယ်ခါတယ်ဘာဝနာစိတ်တွေညာဖြစ်လာအယောင်လေးတွေလည်းလင်းမြက်လင်းလင်းမြက်လင်းတော့တခါခြေတလန်းတလန်းသွားလိုက်ကြတော့အလောင်းကောင်တက်ပြီးနင်းမိကြတာကိုနင်းမိကြဒီလိုပဲလန့်သွားကြတယ်ခါတယ်ဘာဝနာစိတ်ကြောက်သွားမှောင်ကြသွားပြန်မပဲသိဖြစ်အဲဒီနဂသတိပြေးခြေဆိုတာတော့ဘာနောက်မပြန်မနဲ့နဂသတိပြေးတော့သာသိအားတက်ပြီးတော့ ဘာဝနာဘုရားဘုရားအာရုံပြုတာတော့တခါအဲ့ဒီရောင်လေးတွေပြန်ပေါ်လာအဲနောက်တစ်ခါဥသေးကောင်တင်းပြီးကြတော့တခါအရောင်လေးပြောက်သွားနာကအားပေးလို့ဘုရားအောင်ပြုနိုင်ကြတော့တခါအရောင်လေးတွေပေါ်လာသုံးညတိုင်းနိုင်မယ်လို့နောက်ဆုံးမှာဘုရားထံရောက်ဘုရားထံရောက်တဲ့အခါကလာကြတော့ညဇာပြအေးသုရတဆိုပြီးတော့သုရတလာဆိုပြီးတော့ညဇာပြခေါ်တယ် သုရတာဆိုနေရနာမည်သုနာနေငယ်ကလေးတို့ကပေါ်တဲ့နာမည်လူကြီးတွေလူကြီးပိုင်းရောက်တော့ဘယ်သူမှသုနာမယ်သိတာမဟုတ်ဘူးပြီးတော့အဲ့ဒီသူကသာဝတိကဆိုတော့ဇာတိယုံမှသိဘယ်သူမှသိနိုင်တာမဟုတ်ဘူးအဲ့ဒါသုနာမယ်ရင်းကိုမြတ်စွာဘုရားခေါ်လိုက်တော့တရားစစ်ပဲဆိုတဲ့ခါရဲသက်ဝင်ရင်ပြီးတော့အဲ့ဒီမှာတရားနာပြီးသောတာပန်ဖြစ်သွားတာကိုအဲသောတာပန်ဖြစ်သွားပြီးနောက်မြတ်စွာဘုရားလည်းသာဝတိကြီးဒီလိုသာတိကြီး ကြွဝေရပေးပြီးတော့ကျောင်းဒီပါလေးဆောက်နောက်ဒီလိုကျောင်းတော်ကြီးကိုသူ့ကျောင်းသားကကြီးပြစ်သွားတာပေါ့အဲ့ဒီမှာသူပြောလို့ရင်ဟာသာသင်္ခါရိကပဲမယ်လို့အားကောင်းလို့ရှိရင်အာသင်္ခါရိကနဲ့အတူတူပဲဆိုတာကိုသာသိဖို့အဲဒီတထေကြီးမကြောက်မလန့်ခင်ကအသင်္ခါရိကဘာဝနာတွေကျင့်နေတာတရားပြားနဲ့အောင်ပြုပြီးတော့ဘာဝနာတွေကျင့်အဲဒီဘာဝနာတွေအကြောင်းနဲ့နေနေ နောက်ကြောက်လန့်ပြီးသွားတဲ့အခါပြန်မဖြစ်တော့မှာပဲလို့ဒီလိုလုံးဝစိတ်စိတ်တွေတခါယော်ရဲပြီးသွားတဲ့အခါမှာနတ်ကအားပေးလိုက်တော့တခါစိတ်ကျင်းသွားတယ်အဲ့ဒါသတ္တခါရိကကုသိုလ်နောက်ခါရိကအဲသတ္တခါရိကကုသိုလ်ကလည်းကုသိုလ်ဘာဝနာကြောင့်တခါပြန်ပြီးတော့လင်းအဲ့ဒီလင်းကလည်းပဲခုနကအတ္တခါရိကပထမအလိုလျောက်လင်းနေတာလည်းမထူဘူးအတူတူပဲလင်းတာပဲနည်းနည်းရော့ပြီးတော့လင်းတယ်လို့မဟုတ်ဘူးအတူတူလင်းတာပဲအဲဒီတော့ သသင်္ခါရိကတိုက်တွန်းလို့ဖြစ်တဲ့ကုသိုလ်လည်းပဲထက်တာလို့ရှိရင်တော့အသင်္ခါရိကလိုပဲတကောအမှုဝရှိတယ်အကျိုးလည်းရှိတယ်လို့ဆိုတာအဲဒီနာရဝိသေကြီးရာဟုသွားတဲ့ဝတ္ထုချင်းမှတ်သားဖို့ပါပဲဒါကြောင့်ဝန္တာမတာဉာဏ်ရှင်မရှင်တိုက်တွန်းမှုရှိမရှိဖွဲလေသည့်ဖြစ်ကုသိုလ်ကုသိုလ်စိတ်ဖြစ်ပါတဲ့ဆိုရမယ်ဝန္တာမတာ ဉာဏ်ရှင်မရှင်တိုက်တွန်းမှုရှိမရှိဝဲလေသည်ဖြစ်ဤကုရှင်မီဝန္တာမတာဉာဏ်ရှင်မရှင်တိုက်တွန်းမှုရှိမရှိဝဲလေသည်ဖြစ်ဤကုရှင်မီ ကုသိုလ်စိတ်7ပါး။ဒါအရေးကြီးပါတယ်ဒီကုသိုလ်စိတ်7ပါးလည်းနားလည်ထားရမယ်။ ဝမ်းသာတဲ့စိတ်ကဉာဏ်ရှင်သာရှိဉာဏ်မရှင်သာရှိဝမ်းသာဉာဏ်ရှင်တဲ့စိတ်ကလည်းပဲတိုက်တွန်းလို့ဖြစ်သာရှိမတိုက်တွန်းမနဲ့ဖြစ်သာရှိနှမျိုးဝမ်းမသာဉာဏ်ရှင်တဲ့စိတ်ကလည်းတိုက်တွန်းလို့ဖြစ်သာရှိမတိုက်တွန်းမနဲ့ဖြစ်သာရှိနှမျိုးလေးမျိုးရတယ်ဒီတော့ဝမ်းသာတဲ့စိတ်ကလည်းဉာဏ်ရှင်သာရှိဉာဏ်မရှင်သာရှိလေးမျိုးရှိတယ်အဲ့ဒီမှာဝမ်းသာတဲ့နှမျိုးဝမ်းသာဉာဏ်ရှင်တဲ့စိတ်ကတိုက်တွန်းမှုရှိမရှိသူကနှမျိုး ဝမ်းမသာဉာဏ်ရှင်တဲ့စိတ်ကလည်းဉာဏ်မရှင်တဲ့စိတ်ကလည်းတိုက်တွန်းမှုရှိနေခြင်းတစ်မျိုးအဲဒါ၄မျိုးရှိတယ်ခုန၄မျိုးနဲ့ပေါင်း၈မျိုးပဲအဲဒါအသိစိတ်ခွဲခြင်းလို့ရှိရင်ဝမ်းသာဉာဏ်ရှင်တိုက်တွန်းမှုရှိတစ်မျိုးဝမ်းသာဉာဏ်ရှင်တိုက်တွန်းမှုမရှိတစ်မျိုးဝမ်းမသာဉာဏ်ရှင်တိုက်တွန်းမှုရှိတစ်မျိုးဝမ်းမသာဉာဏ်ရှင်တိုက်တွန်းမှုမရှိတစ်မျိုး

တိုက်တွန်းမှုရှိမရှိသင်မျိုးဝမ်းသာညာမခြင်းတိုက်တွန်းမှုရှိမရှိသင်မျိုးလေးမျိုးရတယ်ဝမ်းမသာကမူပြီးဝမ်းမသာညာခြင်းတိုက်တွန်းမှုရှိမရှိသင်မျိုးဝမ်းမသာညာခုနညာခြင်းဝမ်းဝမ်းမသာညာမခြင်းတိုက်တွန်းမှုရှိမရှိသင်မျိုးအဲ့တော့ပြမျိုးရှိတာအဲ့ဒါပဲ ကုသိုလ်စိတ်တစ်ခုတဲ့အခုကုသိုလ်ကောင်းမှုတွေဒီတိုင်းဒီတိုင်းဒီစိတ်ရှင်မျိုးတွေကတမျိုးမျိုးဖြစ်နေတာပဲသာနာကုသိုလ်ပေးလူတိုင်းပေးလူတိုင်းဒီမျိုးတွေကတမျိုးမျိုးပဲကံကံရဲ့အကျိုးကိုမသိဘဲနဲ့ပြုတဲ့ကုသိုလ်တွေကညာမရှင်တဲ့ကုသိုလ်တွေပဲကံကံရဲ့အကျိုးသိပြီးတော့ကုသိုလ်ဖြစ်တဲ့အကျိုးရှိတယ်လို့သိပြီးတော့သူတို့ရှင်သာညာညာရှင်တဲ့ကုသိုလ်ပဲ အဲဒီဝမ်းဝမ်းမြောက်ဝမ်းသာနဲ့ပြုတဲ့ကုသိုလ်ဆိုရင်ဝမ်းသာတဲ့ကုသိုလ်ဝမ်းမြောက်ဝမ်းသာမဟုတ်ဘဲနဲ့ပြုလို့ရှိရင်ဝမ်းမသာတာဥပ္ပဒါပေါ့အဲတိုက်တွန်းလို့ဖြစ်တာမဖြစ်တာလည်းသင်ကြားပါတယ်အဲဒါဒါနကုသိုလ်ပြုပြီးဖြစ်စေသီလဆောက်တည်ပြီးဖြစ်စေအဲဆောက်တည်တဲ့သီလအတိုင်းကျင့်ပြီးဖြစ်စေတရားနာတဲ့အခါဖြစ်စေတရားဟောတဲ့အခါဖြစ်စေသူတော်ဘာပြုတဲ့ကုသိုလ်ဝမ်းမြောက်ဝမ်းသာနုမောဒနာပြုတဲ့အခါဖြစ်စေ သူတော်ကအမြတ်ပေးဝေတဲ့အခါဖြစ်စေဝေယဝိသပြုတဲ့အခါဖြစ်စေအခုလိုကောင်းမှုတွေပြုတဲ့ပြုတဲ့ဟာဒီစိတ်ခုတဲ့ကတစ်ခုခုနဲ့ပြုတာပဲဘုရားရှိခိုးတဲ့အခါယူတဲ့ပုဂ္ဂိုလ်ယူသေးတဲ့အခါညာမင်္ဂလာတွေရှိခိုးတဲ့အခါဒီကုသိုလ်စိတ်ခုတဲ့ကတစ်ခုခုနဲ့ပြင့်နေတာနောက်ပြီးတော့ ဘာဝနာပွားများတဲ့အခါတွေမှာတော့ပွားများတယ်ပွားများတယ်သမထဘာဝနာပဲပွားများသည်ဖြစ်စေသမထဘာဝနာပတိပတိစသည်နှလုံးသွင်းနေတဲ့ဒီကုသတိကုတွေကဒီကုလူပဲအဲ့ဒါကတော့ညာမရှင်းတာတော့ပါခဲပါလိမ့်မယ်ဆိုညာရှင်းတာပဲပြရလိမ့်မယ်လို့တော့ဆိုတော့သူကအကျိုးရှိတယ်ဆိုပြီးတော့လုပ်နေတာပေါ့ဘာဝနာလုပ်လို့ဆိုကျိုးရှိတယ်လို့မသိဘဲနဲ့လုပ်တော့မရှိဘူးကျိုးရှိတယ်လို့သိပြီးတော့လုပ်တော့ညာနာမြုပ်ပြီးပါပဲသူကတော့ညာနာဝိပ္ပကတော့ကျေကြည့်မယ်မဟုတ်ဘူး ပြီးတော့ဝိပဿနာရှုတဲ့အခါဆိုဖြစ်တဲ့ဖြစ်တဲ့ယုံနာတွေရှုနေတာလည်းကျိုးရှိတယ်လို့လည်းသိရဲ့နောက်ပြီးတော့ရှုတဲ့ရှုတဲ့နဲ့ရှိနေတဲ့ဒါလေးသိနေသူကလည်းညာညာရှင်းတာပဲညာမယ်ညာမရှင်းမဲနဲ့ဗာမညာဟာကတော့နည်းနည်းပါးပါးတစ်ခါပြန်ပါမှာပေါ့ညာနာဝိယုတ်ကညာနာတော့ပါမှာများတော့ညာနာပန်းပြုညာနဲ့ရှင်းတာကြီးရဲ့ပဲအဲကုသိုလ်ကောင်းမှုတွေပြုတိုင်းပြုတိုင်းအဲ့ဒီစစ်ပါသောကုသိုလ်စိတ်အဲကတစ်ခုခုချင်းပြုသည်တစ်ခုခုနဲ့ဖြစ်နေသည် ကုသိုလ်မှုကိုပြုတိုင်းလက်လုံတိုင်းခြေလုံတိုင်းကိုယ်မူရာတွေပြုတိုင်းပြုတိုင်းဟာအဲလက်ခြေစသည်တုတ်ခြင်းတဲ့စိတ်တွေဟာအကုသိုလ်စိတ်တွေပဲတရားကိုလက်ဥချင်မယ်လို့အဲလက်ဥချင်တဲ့စိတ်ဖြစ်လာတဲ့ကုသိုလ်စိတ်ပဲလက်ဥချင်တဲ့စိတ်ကြောင့်လက်ဥချတာဒါကုသိုလ်ကြောင့်ဖြစ်တဲ့ရုပ်မူရာတွေဖြစ်လာပေးလို့လို့တဲ့ကုသိုလ်စေတနာဖြစ်လာတော့ပေးစရာ အာယုံကိုစဉ်းစားတယ်ပိစယဝတ္ထုကိုစဉ်းစားတယ်ကုသိုလ်စိတ်ပဲအဲဒီပိစယဝတ္ထုကိုလှမ်းပြီးတော့ယူတယ်ကုသိုလ်စိတ်နဲ့ပဲလှမ်းယူတာပဲလူကပုဂ္ဂိုလ်လက်ထဲကိုထည့်တယ်ဆုံးလုံးတဲ့ခါတွေလူကြဝတ္ထုပေါ်လိုက်ထည့်လိုက်လို့နေပုံမူရတယ်အဲဒါတွေကဒါနကုသိုလ်တွေဒါဒီကုသိုလ်စိတ်ရှိကိုယ်ကတခုခုနဲ့ပဲလားဝမ်းမြောက်ဝမ်းသာနဲ့ပြုလို့ရှိရင်သောမနာသာကိုဝမ်းမသာရင်ဥပ္ပခာသာကိုခေါ်တယ်ညာထဲကတော့ ရှင်းတာပဲများပါပါညာနာပြုတ်ပဲများပါလိမ့်မယ်အာသင်္ခါရိကသာသင်္ခါရိကတော့သူများတိုက်တွန်းလို့မတွဲတာလည်းလို့ရတာဆိုရင်သာသင်္ခါရိကကိုယ်တော်ဘောတဲ့ကိုထရဏနာလုံးနေအာအာသင်္ခါရိကလည်းနောက်ပြီးတော့သီလကုသိုလ်နဲ့စပ်ပြီးတော့လည်း သီလတွေဆောက်တည်နေဆောက်တည်နေဒီစိတ်ရှိကူတွေကပဲဘာဝနာတွေပွားများနေတဲ့အခါတော့ဒါပွားများတဲ့ပုံမှန်တဲ့ရှိတိုင်းမှတိုင်းဟာဒီကုသိုလ်စိတ်ရှိကူတွေကပဲဒီမှာတော့ဉာဏ်တမ်းပြုတ်တင်များပါလိမ့်မယ်အဲဝမ်းနဲ့ဝမ်းသာနဲ့ပြုနေတဲ့အခါမှာဘာဝနာသာသာကိုပေါ့ဝမ်းနဲ့ဝမ်းသာမဟုတ်ဘဲနဲ့ရိုးရိုးပြုနေတဲ့အခါတွေရှိတယ်လားဥပ္ပခါသာကိုများသောရှင်ဥပ္ပခါသာကိုတရားများနေတယ်ဝိပဿနာရှုမှကောင်းနေတဲ့ခါတော့သောမနာသာသာကိုဝမ်းမြောက်ဝမ်းသာတွေကတူပါပဲများနေတယ်။အဲဒါတွေဖြစ်နေတာ။အဲဒါတွေဟာ ကာမဝဆကုသိုလ်ဇောတွေတဲ့အကုသနဲ့ကုသိုလ်ရှိကုသိုလ်ရှိကုသိုလ်ကောင်းကျိုးပေးရသည်တဲ့ဥစ္စာတွေကဒိဋ္ဌဓမ္မဝေရဏိယမျက်မှောက်တင်လည်းပဲကောင်းကျိုးပေးရတယ်မျက်မှောက်ကောင်းကျိုးမပေးနိုင်လို့ရှိရင်လည်းဥပပိစ္ဆဝေရဏိယသေပြီးပြီးချမ်းမဲ့မှာကောင်းကျိုးပေးရတယ်အဲပြီးတော့ပရာပရိယဝေရဏိယအလယ်ဆုံး၅ခုက တတိယဘောကစပြီးနိဗ္ဗာန်ဝင်တဲ့ဘဝတန်အောင်အကြောင်းညွှန်တဲ့ခါကာလတွေမှာလိုက်ပြီးတော့ဒီကုသိုလ်ကအကျိုးပေးတတ်သည်ကောင်းကျိုးပေးတယ်အကုသိုလ်ကလည်းဒီတိုင်းမှာပဲမကောင်းကျိုးပေးတာနဲ့ကောင်းကျိုးပေးတာတော့ပဲသွားတယ်နောက်ပြီးတော့ဇောจิตကုထဲမှာကရိယာဇောจิตကုဆိုတာလည်းရှိတယ်ယဟနာမကိရိယာကိုးပြားယုံမပိစီကဆိုရဲကရိယာမှာကိုးခုရှိတယ်အဲဒီကစိတ်ခုပေါ့ကုသိုလ်နဲ့အလားတူစိတ်ခု ပုရုဇဉ်ပုဂ္ဂိုလ်သစ္စာပုဂ္ဂိုလ်သာနာမှာဖြစ်လို့ရှိရင်ကုသိုလ်လို့ခေါ်ရတယ်စိကုစိကုပါပဲညာနာမှာဖြစ်လို့ရှိရင်ကရိယာလို့ခေါ်ရတယ်ညာနာဝမ်းဝမ်းမြောက်ဝမ်းသာနဲ့ကုသိုလ်မှုတွေပြုနေတာရှိပါတယ်ညာနာလည်းဘုရားရှိခိုးတာကြည်သေးတာကိုဘုရားယူသည်ပြုရရှိတာပဲတရားဟောနေတာရှိတာပဲဝေယဝိဇ္ဇဆောင်းရနေတာညာနာလည်းရှိတာကြောင်းဝင်းတွေပါကြောက်တမြဲလဲသုတ်ပင်ရှင်းလင်းတယ်အဲ မြတ်စွာဘုရားသင်ကြားဆုံးမထားတဲ့အတိုင်းကျင့်မယ်ဆိုပြီးတော့ကျင့်ဝတ်တွေကျင့်နေဝီနည်းကျင့်ဝတ်တွေသုခနဲ့ကျင့်ဝတ်တို့ဘာလို့ဒီတွေကျင့်ဝတ်တွေကြောက်ပြီးတော့ဉာဏ်နာကလည်းကျင့်နေလေတာအဲ့ဒါအဲ့ဒါတွေကကုသိုလ်လိုပါပဲသူကရိယာလို့ခေါ်ရတယ်ဒါမဉာဏ်နာမို့ကျုံးပေးတယ်လို့ကရိယာလို့ခေါ်ရတယ်ဝမ်းသာပြီးတော့ပြုတော်ရှိတယ်ဘာမသာပဲနဲ့ဥပ္ပခါနဲ့ပြုနေတာရှိတယ်ဉာဏ်နဲ့ကျင့်ပြီးတော့ပြုတော်ရှိတယ်ဉာဏ်နာလည်းဉာဏ်မကျင့်မဲနဲ့အမှတ်တမဲ့ ဆောင်ရွက်တဲ့ကိစ္စလေးတွေကြတော့ညာမရှင်သားလည်းရှိနိုင်တာမို့လေသူကအဲတိုက်တွန်းလို့ဘာသာပုဂ္ဂိုလ်တိုက်တွန်းလို့လုပ်ရတဲ့အခါသူလည်းသသင်္ကာရိကရှိတာပဲမတိုက်တွန်းမဲနဲ့ရှိတဲ့အခါအသင်္ကာရိကပဲအဲတော့ကုသိုလ်နဲ့အတူတူပါပဲကောင်းကျိုးပေးရတာနဲ့မပေးရတာပဲတူးတယ်ညာနာမှာကုသိုလ်တရားတွေမဖြစ်ဘူးဆိုတာအကျိုးပေးရတဲ့သဘောတာမဖြစ်တာကုသိုလ်နဲ့အလားတူတွေကတော့ဖြစ်နေတာပဲ။ ညာနာပုဂ္ဂိုလ်မှာခုနပြောတဲ့ယူရီမှုတွေကုသိုလ်တွေဖြစ်တဲ့တရားဟောတရားနာကုသိုလ်တွေဖြစ်တဲ့အဲသူ့မှာပိုးလျားနေတဲ့ပစ္စည်းတွေဆုံးဖြစ်ဖြစ်သင်္ကားဖြစ်ဖြစ်ပိုးလျားနေတဲ့ပစ္စည်းတွေကိုသူများကိုပေးတယ်သူရဲ့ဒါနလည်းရှိတာပါပဲဒါပေမဲ့လို့ကျိုးပေးရတဲ့ကုသိုလ်တရားတော့မဟုတ်ဘူးကရိယာလို့ခေါ်ရတယ်ဒါကြောင့်ကုသိုလ်၈ခုရှိသလိုပဲကရိယာကလည်း၈ခုတဲ့နောက်ကရိယာ၉ခုဆိုတာတော့နောက်တစ်ခုရှိပါတယ်နောက်ဟောအောင်သားကြတော့ပါမယ် သင်ရင်နှစ်ပြားပြုံးကျင်နာမှဗတိယစိတ်ကိုအောက်အောက်ကအိစိတ်စိတ်ဖြစ်ပါတယ်မှာသုံးနာမှာကပြုံးကျင်တဲ့စိတ်ဟာနာပြုံးကျင်တဲ့စိတ်ကလေးတွေလေးရှိတယ်အဲ့ဒါကကရိယာစိတ်လေအဲ့ဒီစိတ်လေးတစ်စိတ်နဲ့ထဲတော့ကိုယ်ကိုဖြစ်တယ်ဝိပက်ဆိုတာကတော့ကုသိုလ်နဲ့အတူတူပဲကုသိုလ်ကနေပြီးအကျိုးပေးတာကိုဝမ်းသာတဲ့ညာနဲ့ရှင်တဲ့အဲတိုက်တွန်းမှုရှိတဲ့ကုသိုလ်ကနေပြီးကျိုးပေးရင် အဲ့ဒီဝိပက်ကလည်းဝမ်းသာတဲ့သဘောလေးဖြစ်လာတယ်ညာနဲ့ရှင်တယ်လို့သိဟိပဲအဲတိုက်တွန်းမှုရှိတဲ့သဘောလေးဖြစ်လာတယ်မထက်တာမှုပါကုသိုလ်ကတိုက်တွန်းမှုမရှိဘဲနဲ့ထက်သန်သာဖြစ်ခဲ့လို့ဥပ္ပေကြတော့လည်းထက်သန်သာဖြစ်တယ်။အဲတိုက်တွန်းမှုရှိတဲ့သဘောဖြစ်သလားပဲဒီဝါမတာနဲ့ဥပ္ပခာနဲ့ရှင်ညာနဲ့တို့တူပဲဥပ္ပခာနဲ့ရှင်တာလည်းပဲညာနဲ့ရှင်လို့ကုသိုလ်ကညာနဲ့ရှင်ခဲ့လို့ရှင်ရင်ဝိဝေမှာလည်းပဲဥပ္ပခာညာနဲ့ရှင်တယ်။ ဒါပါပဲအဲတော့မရှိရှိကတော့ဤလူပဲအဲဒါကြောင့်ဝိဘက်ကရိယာဤလူသာမှတ်ပါစိတ်ကုသီးရဲ့ကာမဝိဘက်လည်းပဲစိတ်ကုပဲကာမကုသိုလ်ကြီးအကျိုးကိုအဲသူအကြောင်းနဲ့သူအကျိုးစိတ်ကုပဲအကြောင်းစိတ်ကုရှိတော့အကျိုးစိတ်ကုရှိသူ့ပုံတိုင်းပဲပုံသွင်းတယ်လို့ပဲပုံစံအကြီးငယ်ပုံစံစိတ်ကုရှိလို့ရှိရင်ဒီပုံစံစိတ်ကုနဲ့တွင်းရင်သူ့ပုံစံကထွက်လာတဲ့စိတ်ကုကလည်းအကြီးငယ်စိတ်ကုရှိရမှာပဲအဲဒါလိုပဲ ကုသိုလ်ကဖြစ်ခုနေတော့ကုသိုလ်ကနေပြီးအကျိုးပေါက်ပွားလာတဲ့ဝိဘက်ကလည်းပဲသူဖြစ်ခုပဲဝန္တမတဉာဏ်ခြင်းမခြင်းတိုက်တွန်းမှုရှိမကြီးခွဲလဲပြီးဖြစ်ခုဖြစ်ပြီးတော့ဝိဘက်ဖြစ်နေပဲဒီမှာကရိယာကလည်းပဲအနိယာနာမှာဖြစ်လို့ကရိယာလို့သာခေါ်ရတာအတူတူပဲပုရုဇဉ်တက္ခဖြစ်တော့ကတော့ကုသိုလ်တွေပဲဒါကြောင့်ကရိယာကလည်းဝန္တမတဉာဏ်ခြင်းမခြင်းတိုက်တွန်းမှုရှိမကြီးခွဲလဲပြီးဖြစ်ကရိယာဖြစ်ပြီးပဲအဲဒါကြောင့်ဒီမှာ ဝိဘက်ကရိယာနိရူသာမှတ်ပါရှိခုစီဆိုပြီးဒီညုကိုပေါင်းပြလိုက်ဆိုဝိဘက်ကရိယာနိရူသာမှတ်ပါရှိခုစီဝိဘက်ကရိယာနိရူသာမှတ်ပါရှိခုစီဝိဘက်ကရိယာနိရူသာမှတ်ပါရှိခုစီ Yeah. ကုသိုလ်ရဲ့ကရိယာရဲ့သော16ခုရပြီးပါတယ်ကာမကုသိုလ်ကရိယာသော16ခုဟောအကုသိုလ်က12ခုနဲ့ပေါင်းရင်17ခုရှိတော့27ခုရှိတော့တခုပဲတခုကတော့နောက်အောက်မှာကျိုးရှင်တဲ့စိတ်ကြီးအဘိဓမ္မာဆိုခေါ်တယ်ဉာဏ်နာမှာကျုံးတဲ့ကံဖြစ်တဲ့စိတ်ကြီးဉာဏ်နာပြုံးတာလည်းတိတိစိတ်ကြီးလည်းရှိပါတယ်ခုနကဝမ်းသာတဲ့စိတ်ကြီးနဲ့ပြုံးတာလည်းရှိပါတယ် တရိယာသိဝန္တာတဲ့သိ၄ခုရှိပါအဲ့ဒီ၄ခုနဲ့ကျုံလာလည်းရှိတယ်ဟိုအောင်နာမှာပြမယ်ကျုံတဲ့စိတ်တွေအာရုံတွေကစိတ်မပါတဲ့ကျုံတဲ့စိတ်လေးတစ်ခုလည်းရှိတယ်အဲ့ဒီတစ်ခုနဲ့ပြလိုက်ရင်သူကကိုယ်နဲ့တဲ့နဲ့ကိုယ်ဖြစ်သွားတယ်အဲဒီတော့ဇောကကာမဇောကနားလည်သွားပြီမေဂုဇောဇံဇောတွေကတော့ဒါတွေကတော့သူကဇံရတဲ့ပုဂ္ဂိုလ်တွေနဲ့ အဲဒီပုဂ္ဂိုလ်တွေကဆိုင်ပါတယ်ဒီပုဂ္ဂိုလ်ဒီဇာမရတဲ့ပုဂ္ဂိုလ်တွေမှာဒါတွေကစဉ်းစားနေကြမလို့ဘာသာနောက်မှပြတာလေဒီကအခုသာမာဇောတွေကိုပြောတယ်မြင်စေကြတဲ့မှာဖြစ်တတ်တဲ့ဇောတွေကာမဇောတွေအဲဒါကာမဇောတွေဖြစ်တဲ့ကိုသိသွားပြီဘဝင်စင်ခြင်းမြင်ပြီးလင်းထုတ်ပြင်းလက်ခံတော်သုသန်းဆုံးပြဇောစိတာဇောခွန်ခြင်းဖြစ်ပြီးဆိုတာအကုသိုလ်ဆန်တဲ့ကူတွေကတခုခုရင်နဲ့ဖြစ်မယ်

ကုသိုလ်မဖြစ်ဘူးအကုသိုလ်လည်းမဖြစ်ဘူးကုသိုလ်လည်းမဖြစ်ဘူးသိရကုကုတွေကတခုခုဖြစ်အဲ့ဒါပဲလောကုဏ္ဏကြီးစောကြီးဆိုပြီးတော့ဖြစ်တာအဲဒီတော့ကုသိုလ်ရှိခုနဲ့အလားတူဖြစ်တဲ့ဝိပဿနာရှိခုကတော့ပါသွားပြီကုသိုလ်နဲ့အလားတူမဟုတ်တဲ့ဝိပဿနာတွေရှိတယ်ရှိတယ်လက်ခံတဲ့စိတ်၊သုံးလန်းတဲ့စိတ် အဲဒါတွေလည်းဝိပဲအကျိုးတွေပါပဲဒါယုံစိတ်ဒါတွေအကျိုးတွေပဲအဲဒီအကျိုးဝိပဲစိတ်တွေကဘယ်လိုစိတ်တွေတော့ဆိုလို့ရှိရင်အိစိတ်စိတ်ဖြစ်ပါတယ်မှာပါတယ်အိစိတ်ဖြစ်ပါလို့ဒီမှာအိစိတ်စိတ်ဖြစ်ပါအိစိတ်စိတ်ဖြစ်ပါတယ်ဘောရပါအိစိတ်ကိုအိစိတ်တယ်ပါအိဆိုတာအိစိတ်တယ်အိစိတ်တဲ့စိတ်အိနေရှင်တဲ့စိတ်အာအိစိတ်ဆိုတာအိမရှိတဲ့စိတ် လောဘဒေါသမောဟနဲ့ရှင်ရင်ဟိတ်ရှိတာပဲအလောဘအဒေါသအမောဟနဲ့ရှင်ရင်ဟိတ်ရှိတာအဲအလောဘအဒေါသအမောဟနဲ့မရှင်ဘူးလောဘဒေါသနဲ့လည်းမရှင်ဘူးဆိုလို့လောဘဒေါသမောဟနဲ့လည်းမရှင်ဘူးဟိတ်၆ပါးလုံးနဲ့မရှင်ဘူးဆိုလို့ရှင်အဲ့ဒါဟိတ်စိတ်ပဲတစ်သဲနဲ့ပြည့်စုံကြည့်တယ်အဲ့ဒီစိတ်ကသုံးသလက်တာငါဝိညာဏတံဝိပဲစိတ်ဒီကပြောခဲ့တဲ့ဝိရိယရှင်ထဲမှာသုံးသတဲ့စိတ် တစ်မျိုးလက်ခံတဲ့စိတ်ဓာတ်တစ်မျိုးဝိညာဉ်၅ခုတဲ့အဲ့ဒါကတစ်မျိုးသုံးမျိုးဒီမှာခွဲကြတယ်ဖြစ်စဉ်တုန်းကတော့မြင်ပြီးနေတာကဝိညာဉ်၅ပါးနေရာပဲလက်ခံတယ်သုံးစားတယ်ဖြစ်စဉ်ကတော့ဒီလိုပြတယ်အခုဒီမှာတော့သုံးစားတာကစတာသုံးစားလက်ခံ၅ဝိညာဉ်ဒါကတော့ဟိုတဲ့ ဆောင်းဘုတ်ဆောင်းဘုတ်ဆိုတော့ကိုကာယံလေးပါးလေးနဲ့ယူလို့ရမှာဖြစ်မှာဒါကြောင့်မို့လို့ပြောမြန်စီတာရတယ်ဒီမှာတော့ဖြစ်စဉ်မဟုတ်ဘူးဒါကတော့သုရမ်းတဲ့စိတ်ကတစ်မျိုးလက်ခံတဲ့စိတ်ကတစ်မျိုးတစ်မျိုးစီတော့မှရမယ်ဝိညာဉ်၅ပါးကတကူဝိညာဉ်၅ပါးဆိုတာမြင်တဲ့စိတ်အာတကူဝိညာဉ်ခေါ်တယ်ကြားတဲ့စိတ်သောတာဝိညာဉ်ခေါ်တယ်နားတဲ့စိတ်ခန္ဓာဝိညာဉ်ခေါ်တယ်ရတာသာတိတဲ့စိတ်ဒေဝဝိညာဉ်ခေါ်တယ် တွေ့ထိတဲ့စိတ်ကာယဝင်ကြီးခေါ်တယ်ဒီငါးခုပဲသက္ကုသောတာကရဇီဝကာယမျက်စိနာနှာခေါင်းတရားကိုအဲဒီငါးဌာနကနေပြီးသိတဲ့စိတ်ကလေးတွေငါးဝင်ကြီးငါးဝင်ကြီးမှာတရားညညာကြီးနဲ့ကြီးရမှာဒီပုံပုံဒီစရုံးကမှားတော့မသာကြီးမှားတော့ဝိညာဉ်ဝိညာဉ်ဖြစ်ဒီရတဲ့ကသံဖရတဲ့လူတွေဖတ်တယ်တော့ကြိုက်ပါရဲ့ဝိညာဉ်ဝိညာဉ်ဝိညာဉ်နဲ့လို့တာနဲ့ညာညာကြီးကညာ နှလုံးသွင်းမယ်ညာကြီးတဲ့ပြန်ဝိညာဉ်လို့ပါအဲစုံစမ်းလက်ခံ၅ဝိညာဉ်ဝိညာဉ်၅ခုတကုဝိညာဉ်သောတာဝိညာဉ်ကာနာဝိညာဉ်ဇိမဝိညာဉ်ကာယဝိညာဉ်ဒါပါဠိလိုခေါ်တဲ့သူတို့လိုပါရဲ့ဗမာလိုကမြင်တဲ့စိတ်ကြားတဲ့စိတ်နားတဲ့စိတ်အရာသာသိတဲ့စိတ်သိသိတဲ့စိတ်၅ခုပေါ့ဝိညာဉ်၅ခုအဲဒီမှာ ဝိညာဉ်၅ခုနောက်ကလက်ခံတဲ့စိတ်နှစ်ခုသုံးစားတဲ့စိတ်နှစ်ခုအဲဒီစိတ်တွေကနှစ်ခုစီနှစ်ခုစီမှရမယ်ဒါဝိပ္ပစိတ်တွေအကျိုးတွေဘယ်သူအကျိုးတော့ဆိုကုသိုလ်ကြီးအကျိုးအကုသိုလ်ကြီးအကျိုးပေါ့အကျိုးဆိုရင်ဖြစ်ရင်ကုသိုလ်ကြီးအကျိုးလည်းဖြစ်ရမယ်အကုသိုလ်ကြီးအကျိုးလည်းဖြစ်ရမယ်ဝိပ္ပဆိုတာအကျိုးပဲကုသလဝိပ္ပအကုသလဝိပ္ပစိတ်ခုနှစ်ပါးစီဖွဲ့ယူရပြီးရဲ့သုံးစားတဲ့စိတ်ကလည်း ကုသလဝိဘက်တစ်မျိုးရှိတယ်လက်ခံတဲ့စိတ်ကလည်းပဲကုသလဝိဘက်တစ်မျိုးငါဝိညာဉ်ကလည်းမြင်မြင်သိစိတ်ကြားသိစိတ်နာသိစိတ်စားသိစိတ်ဒုတိသိစိတ်ငါဝိညာဉ်ဒါကလည်းပဲကုသလဝိဘက်၅၅မျိုးပေါ်တယ်အခုလိုကြီးကျိုးအဲတော့ခုနှစ်ခုလို့ဆိုလိုတာပေါ့အကုသိုလ်ကြီးကျိုးကလည်းဒီတိုင်းပဲခုနှစ်ခုပဲစုံစမ်းတာတစ်ခုလက်ခံတာတစ်ခုငါဝိညာဉ်က၅ခုဘာလို့အဲလို၁၄ခုရှိရမှာပေါ့ဒါပေမဲ့လို့စုံစမ်းဆိုတဲ့စိတ်ကတော့ သူကနှစ်ခုတင်မကဘူးသုံးခုရှိနေတယ်ဒါကြောင့်သူ့ကိုနောက်ကတပုတ်ထည့်ထားတယ်လက်ခံဆိုတာကတော့ကုသိုလ်ကြီးကျိုးနဲ့အကုသိုလ်ကြီးကျိုးဆိုတာတစ်ခုစီတစ်ခုစီပဲညီမျှနေငါးဝိညာဉ်ကလည်းစက္ခုဝိညာဉ်ဆိုတာကုသိုလ်ကျိုးကတစ်ခုအကုသိုလ်ကျိုးကတစ်ခုကောင်းတာမြင်ရတဲ့အခါကုသိုလ်ကြီးကျိုးပဲမကောင်းတာမြင်ရတဲ့အခါအကုသိုလ်ကျိုးပဲကောင်းတာကြားရတဲ့အခါအကုသိုလ်ကျိုးမကောင်းတာကြားရတဲ့အခါအကုသိုလ်ကျိုးကောင်းတာနာရတဲ့အခါကုသိုလ်ကျိုးမကောင်းတာနာရတဲ့အခါအကုသိုလ်ကျိုးပဲ

ယဉ်ပြီးကြားပြီးတော့လက်ခံတယ်ဆိုတာလည်းပဲကောင်းတဲ့အာယုံကိုဆက်လက်ပြီးတော့လက်ခံလို့ရှိရင်ဒါကုသိုလ်ရိုးပဲကောင်းတဲ့အမြင်ကောင်းတဲ့အကြားမြင်ပြီးကြားပြီးနားပြီးစားပြီးတွေးကြည့်ပြီးလက်ခံတဲ့စိတ်ကလေးဖြစ်တယ်အဲဒါကုသိုလ်ရိုးပဲနောက်လက်ခံပြီးစုံစမ်းတယ်ဆိုတာကလည်းဒီတိုင်းပဲအဲဒီကကုသိုလ်ရိုးဆိုသူလည်းပဲကုသိုလ်ရိုးပဲစုံစမ်းတာကုသိုလ်ရိုးကုသိုလ်ရိုးကုသိုလ်ကြောင့်ဖြစ်တဲ့ပေါ်လာတဲ့အာယုံကို ဆက်လက်ပြီးတော့သူကစုံစမ်းတာကောလားကုသိုလ်ကြီးမျိုးပဲအဲ့ဒါမှာကုသိုလ်ကြီးမျိုးက2မျိုးရှိတယ်သူကသောမနာပါနဲ့ဥပိ္ပခါတို့က2မျိုးကွဲသွားတယ်အာကုသလဝိဘက်ကတော့2မျိုးတည်းပဲဒါကြောင့်အဲ့ဒါလေးသိခုလည်းကွဲအောင်လို့စုံစမ်းနှစ်ချက်ကုဝိပဲတစ်ချက်အကုဝိဆိုပြီးတော့ဒါရီကပုဂ္ဂလိကတပုဂ္ဂိုလ်ထည့်ထားရတယ်။ဒါဟောရီဆိုကြအောင် စုံစမ်းလက်ခံအာဝိညာဉ်အတံဝိပစေစုံစမ်းလက်ခံအာဝိညာဉ်အတံဝိပစေစုံစမ်းလက်ခံအာဝိညာဉ်အတံဝိပစေ ပဲဝိဘက်နှမျိုးတဲ့ကုသလဝိဘက်အကုသလဝိဘက်ကုသိုလ်ရေကျိုးကကောင်းတာကောင်းတဲ့အာယုံစုံစမ်းရလို့ရှိရင်ကုသိုလ်ရေကျိုးမကောင်းတဲ့အာယုံစုံစမ်းအကုသိုလ်ရေကုသလဝိဘက်အကုသလဝိဘက်နှမျိုးကြီးလက်ခံတာလည်းဒီလိုပဲကောင်းတဲ့အာယုံကိုလက်ခံရလို့ရှိရင်ကုသိုလ်ရေကျိုးကုသလဝိဘက်မကောင်းတဲ့အာယုံလက်ခံရလို့ရှိရင်အကုသိုလ်ရေကျိုးအကုသလဝိဘက်ငါဝိညာဉ်ကလည်းကောင်းတာမြင်ရကြားရနားရစားရသိရ သုတိရလို့ရှိရင်အာငါဝိညာဉ်ကမကောင်းတာကိုမြင်ရကြားရနာသသုတိရလို့ရှိရင်အကုသိုလ်ကြီးကျိုးပဲကောင်းတာတွေမြင်ရကြားရသုတိရလို့ရှိရင်အကုသိုလ်ကြီးကျိုးပဲအဲဒီလိုခွဲယူတယ်ဒီလိုခွဲလို့ရှိရင်ခုနှစ်ခုနဲ့လူရှိဖြစ်နေတယ်တော့14ခုရတယ်ဒါပေမဲ့လို့စုံစမ်းဆိုတဲ့စိတ်ကကုသလဝိပဲအကုသလဝိပဲနှစ်မျိုးတည်းမှာကုသလဝိဘက်ကကနှစ်မျိုးဖြစ်နေအလုံး၃ခုရှိတယ် ကုသိုလ်ရဲ့အကျိုးကဝမ်းမတဲ့တန်နဲ့ဖြစ်တာကြီးတယ်ဝမ်းမတာပဲနဲ့ဖြစ်တာကြီးတယ်နှစ်မျိုးအကုသိုလ်ယောကတော့ဝမ်းမတာပဲနဲ့ဖြစ်တာဥပ္ပဒါကကိုတစ်မျိုးလဲပါပဲအဲ့ဒါကသုံးခုဖြစ်နေတော့ဒါလေးပေါ်အောင်စုံစမ်းနှစ်ချက်ကုဤပဲတစ်ချက်အကုစုံစမ်းစုံစမ်းမှုကုသလဝိဘက်ကကုသိုလ်ရဲ့အကျိုးကနှစ်ချက်ရှိသည်ဝမ်းတာပြီးတော့စုံစမ်းဆင်ရတာရှိတယ်ဝမ်းမတာပဲနဲ့စုံစမ်းဆင်ရတာဒီကနှစ်မျိုးရှိတယ်အကုသလဝိဘက်ကတော့ တစ်မျိုးပဲတစ်ချက်ပဲသူကတော့ဥပ္ပခါသာကိုပါပဲဝမ်းမသာပဲနဲ့ဖြစ်ပါတယ်အကုသိုလ်အာယုဆိုတော့ဘယ်ဝမ်းသာကြရှိနေဒေါမနတာမဖြစ်တာကောင်းကောင်းမယ်ဒေါမနတာကဒီမှာဖြစ်လို့မရလို့ဒေါမနတာကမဟုတ်ဥပ္ပခါပဲခေါ်ရတယ်သဘောကတော့ဒေါမနတာသဘောခံခဲ့တဲ့သဘောရှိတယ်အကုသိုလ်အာယုဆိုရင်ကောင်းတဲ့သဘောတော့မဟုတ်အကုသိုလ်အာယုနဲ့မြင်ကြရပြရလို့ရှိရင်ကောင်းတဲ့ခန္ဓာတဲ့သဘောတော့မရှိဘူးဒါပေမဲ့လို့ ဟိုဒေါသနဲ့ရှိတဲ့ဒေါမနတာလောက်ခံရမခဲ့လို့ဘယ်လောက်မဆိုးလို့သူ့ကိုဥပိ္ပခါလို့ပြောထားတယ်မလည်လပဲလို့ပြောထားတယ်။ဆိုင်ဆုံးဆိုရမယ်။သုံးစားနှစ်ချက်ကုဝိပဲတစ်ချက်အကုဝိသုံးစားနှစ်ချက်ကုဝိပဲတစ်ချက်အကုဝိသုံးစားနှစ်ချက် ွန်စားတဲ့စိတ်ကပေါင်းလိုက်ရင်၃မျိုးပေါ်တယ်ကုသလဝိဘက်ကနှစ်ခုအကုသလဝိဘက်ကတစ်ခုသာပါပဲကုသလဝိဘက်တစ်ခုကဘယ်လိုကွဲတယ်ဆိုရင်ဝမ်းဝမ်းမတဲ့တာနဲ့စုံစမ်းတာတစ်ခုဝမ်းမတာပဲနဲ့ဥပ္ပခါအနေနဲ့စုံစမ်းတာတစ်ခုသာပဲဒီလိုကွဲသွားတယ် ရှင်ရင်တရားပြုံးရှင်နာမပါကိရိယာစိတ်ကိုအဟိစိတ်ထဲမှာဒီဘက်ကပြောရတဲ့အတိုင်းဟိုက9ခု9ခု14ခုသုဏမှုက2ခုကုသလဥဇက2ခုကျွဲလိုက်တော့ဒီတိုးလာတော့သူက15ခုရှိတယ်အဲကုသလဥဇအကုသလဥဇအဟိစိတ်က15ခုဝိဘစိတ်က15ခုကရိယာစိတ်ကတည်းက3ခုလက်ရှိကြည့်ရမှာရှင်ရင်နှစ်ပြားတဲ့ကိရိယာစိတ်ကရှင်ရင်နှစ်မျိုးရှိတယ် ယုံရှင်တဲ့စိတ်ကလည်းတစ်မျိုးရှိတယ်အဲ့ဒါကိရိယာလေးခေါ်တယ်ကျုံမသိဘူးလို့သင်္ကြန်တာကိစ္စတော်ရမှာသင်္ကြန်တာကတစ်မျိုးမနောတော်ရသင်္ကြန်တာတစ်မျိုးဒီလိုခွဲလို့တစ်မျိုးဖြစ်တာမှန်စင်လေးကတော့တစ်မျိုးတည်းထားရင်လည်းဖြစ်ဖို့ရပါပဲဒါပေမဲ့လို့သူစိတ်ဝိရှင်ပုံကြီးကမတူဘူးလားသူတစ်မျိုးခွဲတာဒီကဘဝင်စင်ခြင်းဆိုတဲ့ဒီစင်ခြင်းကတစ်မျိုး နောက်ပြီးတော့ဆင်ញင်ပြီးခါဆိုတဲ့ဆင်ញင်ကတည်းကဒီဆင်ញင်တစ်မျိုးရှိတယ်အဲမြင်ဖို့မြင်ဖို့ကြားဖို့နားဖို့စားဖို့တွေ့ထိဖို့ဆင်ញင်တာကတူတဲ့မျိုးအဲသိကုသနာကြံစီဖို့ဆင်ញင်တာတစ်မျိုးဒါပဲတစ်မျိုးသစ္စာရမှာဆင်ញင်တာမြင်ပြီးဆင်ញင်တာပြီးတော့ကျင်မြင်သွားတယ်ကြားသွားတယ်နားသွားတယ်စားသွားတယ်ရတာပြီးသွားတယ်တွေ့ထိသွားတယ်အဲဒီ၅မျိုးဖြစ်တယ်ဘုရား၅မျိုးဖြစ်တယ်ရှင်းသွားမှာမနောတော်ရမှာဆင်ញင်ပြီးတော့ရှင်းဇောတွေဖြစ်လာတယ်အဲဒီတော့ဆင်ញင်က သစ္စာရမှာလက်ဥစွာဆင်ញင်တဲ့စိတ်ကတမျိုးတဲ့မျက်စိနဲ့ဆင်းကြလာတဲ့ဘာပါလဲဆင်ញင်တယ်နားတယ်အပန်ကြလာတယ်နှာခေါင်းနဲ့အနားရောက်လာတယ်လျှာပေါ်မှာရတာပေါ်လာတယ်ကိုယ်ပေါ်မှာအတွေ့အထိကြရောက်လာတယ်ဆိုရင်ဘာပါလဲဆင်ញင်တဲ့သဘောကအဲ့ဒါကသစ္စာရမှာဆင်ញင်သစ္စာဝေဇန်းလို့ခေါ်တယ်သာလို့သာကျန်တော်ဟောရတာကတော့သစ္စာရမှာဆင်ញင်ငါးတော်ရမှာဆင်ញင်တာပေါ့ မနောဒွါရမှာစိတ်ကူးစဉ်းစားကြံစီတိုင်းကြံစီတိုင်းရှင်းဥစွာဆင်ခြင်တဲ့ဘာပါလိမ့်ရှင်နာကစပြီးတော့အဲကြံစီမှုတွေဖြစ်သွားတာပဲအဲဒီတော့အဲဒီကပထမဥစ္စာကဆင်ခြင်တဲ့စိတ်ကတစ်ခုပေါင်းလိုက်တယ်ဆင်ခြင်လာနှစ်ခုပေါ့ဒီဒွါရအာဒွါရမှာဆင်ခြင်လာတစ်ခုမနောဒွါရဆင်ခြင်လာတစ်ခုနှစ်ခုအဲ့ဒါလည်းကြည့်ရစိတ်ပဲကျုံးရှင်တာလည်းကျုံးတာညာနာများကျုံးဒီကျုံးတာလည်းဒုဒကဒုဒကကျုံးတာမဟုတ်ရဟန္တာကျုံးတဲ့ဥစ္စာတို့ကြည့်ရစိတ် သူကသူကမှာတော့သတိရရလည်းမရှိဘူး။သာမင်ညပုဂ္ဂိုလ်တွေမှာသတိရစေနေနေနေနေတယ်။အဲရဟနာပုဂ္ဂိုလ်မှာသုံးတာအဘိဓုပ္ပါဆိုလို့ခေါ်တယ်။အတိတုပ္ပါအတိတဥပ္ပါဒအတိတပြုစုခြင်းကိုဥပ္ပါဒဖြစ်စေတဲ့စိတ်။ကျုံးခြင်းကိုဖြစ်စေတဲ့စိတ်ကျုံးစေတဲ့စိတ်ဖြစ်စေတဲ့။ရဟနာပုဂ္ဂိုလ်များမှာစိတ်ဓာအယိုးစုကောင်းတို့အဲဒီတော့အတိဒုက္ခရောက်နေတာတွေ လူချဆက်စုပ်ဖွဲ့တွေဒီလိုဟာတွေကိုမြင်ရတွေ့ရတဲ့အခါဒီမှာအမြရာထဲမှာကျင်းနေကြလို့ရှိရင်ဒီလိုဘဝတွေဟာရှိရတဲ့ဉာဏ်များစွာဖြစ်ခဲ့ပြီးနောက်လည်းဖြစ်ဖို့ရရှိနေတာပဲဒါပေမဲ့လို့အဲ့ဒီလိုအမြရာဝဆင်းရဲကျင်းနေကြောင်းဖြစ်တဲ့ကိလေသာတွေကမှမရှိဘူးဒီလိုဘဝတွေဖြစ်နိုင်ကိုရအကြောင်းမရှိတော့ဘူးလို့နှလုံးသွင်းပြီးတော့မိမိမိမိတဏ္ဍာမှာပြည့်စုံတဲ့ဂုဏ်တွေအာရုံပြုပြီးတော့သွင်းရှင်ပြီးဖြစ်တယ်အဲ့ဒီလိုပဲဖြစ်တယ် ဉာဏပုဂ္ဂိုလ်များပြုံးတယ်တရားများပြုံးတယ်အဲဒီလိုကမှာဒီရတိရတာကတော့ကျဉ်းကျဉ်းဆန်းအာယုံပဲဒါပေမဲ့နှလုံးသွင်းတာကတော့မမြဝဆင်းရဲတွေကလွတ်ရပြီဆိုတဲ့အဓိပ္ပာယ်မျိုးအဲဒီကနေဒီနှလုံးသွင်းပြီးတော့ဒီလိုဝဆင်းရဲတွေနှမ်းမှာမရှိတော့ဘူးမဖြစ်တော့ဘူးလို့နှလုံးသွင်းပြီးတော့ပြုံးတာအဲဘေးဒုက္ခကလွတ်မြောက်လာတဲ့ပုဂ္ဂိုလ်ဟာ ဘေးဒုက္ခရောက်နေတာမြင်ရလို့ရှင်ကဒီလိုဘေးဒုက္ခတွေမရှိဘူးလွတ်မြောက်ပေးပြီးတော့အဲပြုပြီးတော့ဝန်တာရတယ်လို့ပြောတယ်အဲလိုပါအဲဒီလိုပြုတဲ့စိတ်ဉာဏ်နာမှာပြုတဲ့စိတ်သာစိတ်ကြီးမျိုးနောက်ပြီးတော့ကရိယာစိတ်စိတ်ကူတွေကလည်းပြုတဲ့စိတ်တွေပါပါတယ်ဟိုစိတ်ကြီးကလည်းပြုလို့ဖြစ်တာတော့ဟိုကလည်းပဲဟိုကတွေကလည်းပဲဝန်တာမတာဆိုတဲ့ဝန်တာတဲ့စိတ်တွေကသူကပြုံးမယ်ဆိုလည်းပြုံးနေတဲ့ဉာဏ်နာမှာလည်းကရိယာစိတ်အထူးမှလည်းရှိပါတယ်လေးခုရှိတယ် ညာနဲ့ရှင်းတာတခုညာနဲ့မရှင်းတာတခုညာနဲ့ရှင်းတာမှတိုက်တွန်းလို့ရှင်းတာမှတိုက်တွန်းမဲ့နဲ့ရှင်းတာညာနဲ့မရှင်းတာမှလည်းတိုက်တွန်းလို့ရှင်းတာမှတိုက်တွန်းမဲ့နဲ့ရှင်းတာဆိုတော့၄ခုရှိပါတယ်အဲ့ဒီစိတ်ကလည်းပြုံးဆွတယ်လေ။ပြုံးဆွတဲ့စိတ်အဲ့ဒီက၄ခုရှိတယ်။ဒီကတစ်ခုနဲ့ပေါင်းရင်အလုံး၅ခုရှိပါတယ်။ဒါပေမဲ့လို့အခုဟာဒီအသိစိတ်ကတော့ဒီမှာတစ်ခုပဲပြုံးဆွတာကတစ်ခု။ဉာဏ်နာများပြုံးနေဆိုတာပြုံးလို့များတယ်။အမှန်တွေထုတ်ပြီးတကလားသူကသူကလို့ သင်ရပြအောင်လို့ရေမောခြင်းပါခြင်းနဲ့မရှိဘူးကျုံညာမြတ်စွာဘုရားများသူသားနဲ့ရာဝတ္ထုတွေမြင်ရတဲ့အခါပြုံးတော်မူဒီကဘဝဘုံဘဝဟောင်းတွေကကောင်းသောမှုတွေပြုခဲ့တာတွေအဲ့ဒါတွေညာတွေ့ပြီးတော့လည်းပဲပြုံးတာရှိတယ်ဒီလေနည်းမဂ္ဂရိဝါဇမဂ္ဂရိဝါ သုံးပါအဲငါးကားတွေပါသုံးပါအဲဒီမှာတရားကျင့်သုံးခဲ့တာတွေအာရုံပြီးတော့အဲဒီမှာပြုံးဇောတိပါဠဇောတိပါဠဖြစ်တဲ့တော့သာတော်မြတ်စွာဘုရားဇောတိပါဠဟောရတယ်ကသာတော်မြတ်စွာဘုရားသိတတ်တဲ့နေရာအဲဒီတတိကာရဘုလုံးသမား အဲ့နေရာလေးမြင်တဲ့အခါကလည်းနေရာလေးတွေ့တဲ့အခါကလည်းနတ်တော်ပြာကျုံးမြင်မှာမောက္ကလံကပြိတ္တာတွေပြုပြုမြင်ရတဲ့အခါကလည်းကျုံးနေရတာတွေအာတိတုပ္ပပဲတဲ့ဒီသုံးတဲ့စီရင်နဲ့ဒီစီရင်နဲ့ကျုံးတာတဲ့လို့ကအဲဒီတော့ဒီကျုံးတဲ့စီရင်ကပြီးတာမရနာမှာဒီပြင်စိတ်နဲ့ကျုံးတာလည်းရှိပါတယ်သင်္ကြန်နှစ်ပြာကျုံးရှင်နာမှတ်ပါသေးရစေတဲ့သင်္ကြန်က မြင်ဖို့ကြားဖို့နားဖို့စားဖို့သိသိဖို့အတွက်ကြောက်လာတဲ့အာယုံကိုသင်မြင်တာကဒီစရောကနေသင်မြင်တာပေါ့ငါးတော်ရသင်မြင်တာကတခုတက်တက်စိတ်ကူးပြီးတော့သင်မြင်တာလည်းဒါကမနောတော်ရသင်မြင်တာကတခုသင်မြင်တဲ့တရားကကြိယာစိတ်ပဲယုံနာကလည်းကြိယာစိတ်သုံးခုပေါ့ဆိုရမယ်သင်မြင်တဲ့တရားကျုံးရှင်နာမဘာကြိယာစိတ်သင်မြင်တဲ့တရား ကျုံးရှင်သာမှတ်ပါကြိယာစေသင်ခြင်းနှပြကျုံးရှင်သာမှတ်ပါကြိယာစေသင်္ခါသုသနာသမာဓိသာ ဒီရဒီစိတ်ကဆင်းနဲ့စိတ်ကူရတယ်ဒါမှမဟုတ်ပြောထားမှဒီမှာပြောပဲဒီတိုင်းဆိုရင်တော့နားလည်မှာမဟုတ်ဘူးနည်းနည်းဒီကအမှုပြန်လည်းကျိုလွန်းသွားတယ်တရားဟောရဆိုတော့ဒီလိုပဲလို့အရင်ကြီးဆိုရင်အများကြီးဖြစ်နေတယ်အဲဒီစုံစမ်းလက်ခံငါးဝိညာဉ်စုံစမ်းတာဖြစ် လက်ခံကจิตငါဝိညာဉ်ကငါဆိုတော့ခုနှစ်ခုရှိတယ်အဲဒါကုသလဝုဒကုသလဝုဒကုသလ14ခုရတယ်အဲဒီ14ခုထဲမှာစုံစားဆိုတာလေးကသူကနှစ်ခုတင်မကောက်သုံးခုဖြစ်နေတယ်အဲကုသလဝိဘက်ဆိုတဲ့စုံစားကနှစ်ခုရှိတယ်တဲ့ဘောမနာတာကုသတာတာကိုဝန္တာနဲ့မှတာနှစ်ခုရှိတယ်အကုသလဝုဒကလည်းတစ်ခုပါပဲအဲဒါတွေတစ်ခုတိုးလာတော့15ခုရှိတယ်အဲဝိဘက်စိတ်က15ခုတဲ့ကရိယာစိတ်က3ခုတဲ့ ရှင်ရှင်သင်္ကြန်တစ်ခုနဲ့ကျိုးရှင်တာတစ်ခုနဲ့ဒီရစိတ်ကသုံးခု၅ခုနဲ့သုံးခုပေါ့၁၈ခုပေါ့ဒီ၁၈မှာဟိတ်ခြင်းကွာမှတ်ပါဟိတ်ခြင်း၁၈ခုမှာလောဘဒေါသမောဟဆိုတဲ့ဟိတ်တွေလည်းမပါဘူးတဲ့အလောဘဒေါသမောဟဟိတ်တွေလည်းမရှင်ဘူးတဲ့ဘယ်ဟိတ်မှမပါဘူးတဲ့သစ်ပင်များအမြင်ရင်းမကောင်းလို့ရှိရင်မထိုင်ရဲတယ်လို့ပဲဒီစိတ်လေးတွေကထိုင်ရဲတဲ့စိတ်ကလေးတွေကိုအာယုံနဲ့ဓာတ်ရိုက်ကြည့်လုံးလေးဂျုံနဲ့ဖြစ်တာ။ ဒါနဲ့တည်းဒီလိုပြုံးနေဖြစ်ပြီးတော့ပြီးသွားတာပဲကွဒါရှိပြီးနေတဲ့စိတ်မျိုးမဟုတ်ဘူးဒါကြောင့်ဒီစိတ်တွေအာဟိစိတ်ဟိတ်မရှိတဲ့တည်းတဲ့ဆိုရမယ်ဒီဆက်စစ်မှာထိတ်ခြင်းกว่าမှတ်ပါဟိတ်စိတ်ဒီဆက်စစ်မှာထိတ်ခြင်းกว่าမှတ်ပါဟိတ်စိတ် ပြီးသွားတယ်။နောက်ပြီးတော့ဓာတ်စိတ်တစ်ဆန်းတဲ့တကူတဲ့ဓာယုံနှစ်ချက်ဆိုတာစိတ်အရေအတွက်ကတော့ဆိုတက်တစ်ခုရှိတယ်။သုံးစမ်းသုံးချက်ရှစ်ဝီပဲရေအတွက်တရားစေတဲ့သုံးစမ်းတဲ့စိတ်ကသုံးခုရှိတယ်။ခေါင်းကဟိုကပြတယ်လေ။သုံးစမ်းနှစ်ချက်ကုဝီပဲတစ်ချက်အကုဝီဆိုတာအဲ့ဒါပါပဲသုံးစမ်းမှုသုံးခုရှိတယ်။မကောင်းသောအာယုံရပြီးတော့သုံးစမ်းတာအကုသလဝီပဲတစ်ခု။ကောင်းသောအာယုံရပြီးသုံးစမ်းတာကတော့ မ်းမြောက်ဝမ်းသာစုံစမ်းတယ်ရှိတယ်ဝမ်းမသာပဲနဲ့စုံစမ်းတယ်ဒီလိုကနှစ်ခုအလုံးပေါင်းသုံးခုရှိတယ်စုံစမ်းသုံးချက်ရှင်းဝိပဲတဲ့ဝိဘက်ကရှင်းခုဆိုတာအထက်ကဝိဘက်ပဲဟုတ်သာယကာမကုသိုလ်ဝိဘက်ကြရိယာ24ပါးထဲမှာပါတယ်ဝိဘက်ကြရိယာဤဒီကမှတ်ပါရှိခုရှိတယ်အဲဒီရှိခုပဲအဲဒီဝိဘက်ရှိဝိဘက်ဝိဘက်ရှိခုနဲ့စုံစမ်း သက်စိတ်သုံးခုတန်ရဏလို့ခေါ်တယ်တန်ရဏစိတ်သုံးခုဘာဟုပဲစိတ်ဖြစ်ခုပေါင်းလို့ရှိရင်10နဲ့တခုအဲ့ဒါဒရာယုံစိတ်ခေါ်တယ်ဒီကဒရာယုံနှစ်ကြိမ်ကြိမ်ဆိုတော့စိတ်ဆက်တခုတည်းကတမျိုးမျိုးပဲဝင်စင်ခြင်းမြင်ပြီးလင်းထုတ်မြင်လက်ခံတော်သုံးလန်းဆုံးပြဇောစိတ်သာဇောစိတ်ခုနှစ်ခုပြီးလို့ကျင်မြတ်တရားယုံတရားယုံကြတယ်ဆိုအဲဒီ၁၈ခုတည်းကအဲ၁၁ခုတည်းကတရားယုံစိတ်၁၁ခုတည်းကတစ်ခုခုဖြစ်တာပဲ။ စုံစမ်းဆိုတော့ဒီမှာတော့စုံစမ်းတဲ့နေတော့မဟုတ်ပါဘူးသူနာမည်ကဒီလိုပေးတာလို့ဒီလိုခေါ်ရတာဒီတော့တရားယုံတရားကြီးဖြစ်တာပါပဲအဲဒီစိတ်သုံးခုအဲဒါတစ်ခုအကုသိုလ်ကြီးအာယုံဆိုရင်အကုသလဝိပဲသန္တိရဏခေါ်တဲ့စိတ်လေးပေါ့ဒီဒါပဲဖြစ်တာကုသိုလ်ကြီးအာယုံကောင်းသောအာယုံတွေဆိုရင်တော့အဲအလွန်ကောင်းတဲ့အာယုံဆိုရင်ဝမ်းနဲ့ဝမ်းသာနဲ့စုံစမ်းတဲ့အဲဒီတရားကိုမေ့ဖြစ်တယ် ဘုံတယုံပါမကောင်းတဲ့အာယုံတွေဆိုလို့ရှိရင်တော့မမတာပဲနဲ့ဥပ္ပခါသာကုန်နဲ့စုံစမ်းတဲ့အစိတ်လေးဒါကိုဖြစ်နောက်ရှိကဇောကကုသိုလ်ဇောတွေဖြစ်သွားလို့ရှိရင်နောက်ကဝိဘက်တွေကကုသိုလ်ကြီးအကျိုးတွေသူကဖြစ်တတ်တယ်ဆိုနေလားလို့ပြီးတော့အကြောင်းကုသိုလ်ကအကြောင်းကုသိုလ်ကနေပြီးတော့သာယကုသိုလ်ကနေပြီးသရတနာအကျိုးပေးလို့ရှိရင်လည်းအဲဒီ ကုသလဝိပဿနာဖြစ်သူတွေကသူနဲ့အလားတူတွေသူကဖြစ်ရတယ်အဲဒီသာမီးတရားဖြစ်ပုံဖြစ်ကြရတဲ့သူဖြစ်ဖြစ်ပုံနဲ့အကျယ်ကြီးဒါတော့ပြောလို့မရဘူးဒါကတော့ကျမ်းဂန်နေမှာလဲကျမ်းဂန်နေရာချင်းလာရေးထားတာသူကဖြစ်တဲ့ခါကာလမှာဒီစိတ်ကပန္နိယောနာဇာယုံလားဒီစိတ်ကမဟာဥပ္ပစိတ်ဇာယုံလားသောမနာတသာဟုဇာယုံလားဥပ္ပခဇာယုံလားဉာဏ်ပန်းယူလားဉာဏ်ဟုတ်ယူလားဖွဲ့ဖို့တော့ဒီလိုတော့မဖြစ်နိုင်ပါဘူးဒါရဲ့ကျမ်းဂန်သဘောတွေနဲ့ပြောနေရတာ ဒါပေမဲ့လို့အဲဒီကျမ်းစာသဘောလေးနဲ့မှတ်မိအောင်လို့ဒီမှာဆောင်ဖို့ကလေးပေးထားတဲ့စွန်စမ်းသုံးချက်ရှိပြီပဲဒီအတွက်တရားသိဆိုရမယ်စွန်စမ်းသုံးချက်ရှိပြီပဲဒီအတွက်တရားသိစွန်စမ်းသုံးချက်ရှိပြီပဲဒီအတွက်တရားသိ ကိုယ်ပြောဖြစ်စဉ်သိပြီးတော့ကုန်ပြီကုန်ပြီကိုအောက်အောက်မှာပြန်လာတွေကတော့ဇာသိတွေဒါတွေကတော့အခုဇာမရတဲ့ပုဂ္ဂိုလ်တွေနဲ့မဆိုင်ပါဘူးဇာမရတဲ့ပုဂ္ဂိုလ်ဆိုင်တဲ့သိတွေတော့အခုဖြစ်ပုံများသုံးပြီအဲမြင်တဲ့အခါကာလမှာဘဝင်စင်မြင်မြင်ပြီးလင်းဆိုမြင်တဲ့စိတ်ဖြစ်မြင်တဲ့စိတ်ဖြစ်နောက်လက်ခံတဲ့စိတ်ဖြစ်သုံးစားတဲ့စိတ်အရှင်မစိတ်ကသုံးမျိုးကိုအဲသုံးမျိုးမြင်တဲ့ကောကကုသိုလ် ကုသိုလ်ကအကျိုးပေးတဲ့အခါကောင်းတဲ့အာယုံမြင်ရလို့ရှိရင်အဲမြင်သားကကုသလဝိပ္ပယ်ပဲလက်ခံတာလည်းကုသလဝိပ္ပယ်ကုသိုလ်ဤကျိုးပဲသုံးစားတာလည်းကုသလဝိပ္ပယ်ကုသိုလ်ဤကျိုးပဲအဲဒါအမှန်ကောင်းတဲ့အာယုံဆိုလို့ရှိရင်ဖြင့်သောမနာတာဝမ်းမြောက်ဝမ်းသာနဲ့သုံးစားတဲ့စိတ်ရှိတယ်။ပါမန်ကောင်းတဲ့အာယုံဆိုလို့ရှိရင်ဥပိ္ပခာပဲဝမ်းသာပဲနဲ့သုံးစားတဲ့စိတ်ရှိတယ်။နောက်သုံးရတဲ့စိတ်ကတစ်မျိုးတည်းပဲ။ဘုရားဆင်းရင်တော့တော်ရမှာဆင်းတဲ့စိတ်မျိုးဥဒ္ဒေစိတ်ဆိုတာရှိတယ်။အဲဒီစိတ်နဲ့သုံးရတယ်။ ဇောစိတ်တနောက်ဇောခုနှစ်ကြိမ်ကြာဇောခုနှစ်ကြိမ်ကဘော29ပါးသောစိတ်တွေကမျိုးမျိုးပေါ်နေအဲဒီဟာဇောစိတ်ခုနှစ်ခုကြိမ်တရားနှစ်ကြိမ်ဆိုတာလည်းခုန7ခုတည်းကတမျိုးမျိုးကြာပါအသိဉာဏ်နဲ့ခြေရုပ်ပဲစိတ်ပြင်မှာပါပါစိတ်ဉာဏ်ကတိုင်းဖြစ်ပြီးကြာနာစားရှိမြင်ပြီးမှသူစိတ်ဖြစ်ကိုကြားတဲ့ကနာတဲ့ကစားတဲ့ကထိတဲ့ကလည်းအတူတူပဲဒီစိတ်တိုင်းဖြစ်ပြီးသိဉာဏ်ပြီးမြင်နေဆွဲဉာဏ်ကြားတဲ့ အဲ့ဒီနေရာမှာနာလို့နာကြအောင်ဆိုနာနဲ့စားကြအောင်ဆိုစားတယ်ထိကြအောင်ဆိုထိကြတာလဲထည့်ရုံနဲ့ဆိုတယ်အဲ့ဒါကုသိုလ်ကုသိုလ်ကအကျိုးပေးတဲ့ကောင်းတဲ့အာယုံတွေမြင်ရရင်အဲ့ဒီမြင်တာကစပြီးတော့မြင်တာရဲ့လက်ခံတာရဲ့သုံးစားတာရဲ့ဒီသုံးခုကကုသလဝိပဲပဲနောက်တရားယုံကလည်းကုသလဝိပဲပဲအဲမကောင်းတဲ့အာယုံတွေမြင်ရတဲ့ခါတွေကြားရတဲ့ခါတွေအဲ့ဒီမှာတော့မြင်တယ်လက်ခံတဲ့သုံးစားတဲ့ဒီသုံးခုအကုသလဝိပဲအကုသိုလ်ကျိုးပဲတရားယုံကြတဲ့အကုသိုလ်ကျိုးပဲ အဲဒီလိုမှားရမယ်တဲ့ကဒီဥဖြစ်စဉ်တွေသုံးပြီးဘူဝိပဿနာရှုနေတာဒါတွေရှုနေတာပဲမြင်တဲ့ကမြင်တာရှုကြားတဲ့ကကြားတာနာတဲ့ခန္ဓာနာရှုစားတဲ့ကစားတာရှုသိတဲ့ကသိတာရှုသိပြီးကြံတဲ့ကသိပြီးစဉ်းစားကြံနေတာရှုဒီစိတ်စဉ်တွေရှုနေရတာပဲဒီစဉ်တွေကြောင့်မျိုးတွေကတမျိုးမျိုးပဲရှုနေရတာရုပ်ရှုတယ်ဆိုလည်းပဲရုပ်ကြည့်တဲ့စိတ်ကြီးကတော့ပါလေတာပဲ မကွေးတယ်ကွေးတာကိုရှိလို့ကွေးနေတဲ့စိတ်လေးကပါလေတာပဲကွေးနေတဲ့စိတ်ကခုနမတော်တော်အစိတ်ပဲဆင်းရဲနေကွေးမယ်လို့ဆင်းရဲနေအဲကွေးစီလို့တိုက်တွန်းတဲ့ဇောတွေဖြစ်သွားတယ်ခုနကနောက်တရားုံနဲ့ဖြစ်နိုင်တယ်အဲဒီကပြီးကွေးတဲ့ရုပ်ဖြစ်လာတာကွေးနေတဲ့စိတ်အာကွေးနေတဲ့စိတ်လို့ဒီကသိရတယ်ကွေးနေတဲ့ကွေးနေတဲ့ဓမ္မဆင်းရဲနာနဲ့ဇောနဲ့တရားုံနဲ့ဒီစိတ်မျိုးအချင်း၃မျိုးအချင်းအချင်း၁၀ချင်းအဲ့ဒါဖြစ်သွားတာပဲအဲ့ဒါကိုကွေးခြင်းနဲ့ကွေးခြင်းနဲ့မှပြီးတော့ကွေးတယ်ကွေးတယ်လို့ တွေ့လာတဲ့ရုပ်ကမှရုပ်မှနာမှရုပ်မှပြီးတော့မှရရုပ်နဲ့နာနဲ့ရုပ်မှလည်းဆိုရုပ်လည်းရုပ်ကြည့်တယ်လည်းဖြစ်တာမဟုတ်နာနဲ့လည်းတွဲပြီးတော့ဖြစ်တာအကုန်လုံးပါနေတာပါပဲသွား၆ပါးအကုန်လုံးပြန်ဖြစ်နေအဲ့ဒါကပြီးသွားပြီမဲကိုစိတ်29ပါးတဲ့ဒါကဇာရတဲ့ပုဂ္ဂိုလ်တွေမှသူတို့မှရှိနိုင်ပါလေဇာမရတဲ့ပုဂ္ဂိုလ်တွေရှိလို့မဖြစ်ပါဘူးဇာကုသိုလ်ကိုဝိဘက်ကိုကရိယာကိုဘောင်းမဲကိုစိတ်29ပါးသာလိုလိုပဲ ပြောထားတယ်မသေးစိတ်မပြောဘူးဇာကုသိုလ်ကိုဆိုတာယူပါဝသရကုသိုလ်က၅ခုရှိတယ်အယူပါကုသိုလ်က၄ခုရှိတယ်ယူပါဝသရကုသိုလ်၅ခုမှာပထမဇန်ဒုတိယဇန်တတိယဇန်သရုပ်ဇန်ပိဿမဇန်လို့ဇန်၅ခုနဲ့ရှင်ပြီးတော့စိတ်၅ခုဖွဲ့ထားတယ်ပထမဇန်ဆိုတာမှာဝိတဝိသရာပိတိဒုက္ခဧကဂရဇန်ငါ၅ပါးရှိတယ်ဒုတိယဇန်မှာပိတိဒုက္ခဧကဂရဇန်ငါ၃ပါးရှိတယ်အဲဇန်ငါကိုဝိသရာပိတိဒုက္ခဧကဂရဇန်ငါ၄ပါးရှိတယ်ဒီဟာပြီးမှဒီဟာတည်းဖွဲ့အောင် ပရမဇာမဝိတဝိသရပိဒုက္ခဧကဂတဆိုင်က၅ပါးဒုတိယဇာမဝိတဝိတမပါဝိသရပိဒုက္ခဧကဂတဆိုင်က၄ပါးတတိယဇာမဝိတဝိသရနှစ်ခုလုံးနှုတ်ပြီးတော့ပိဒုက္ခဧကဂတဆိုင်က၃ပါးရှိသရုပ်ဇာမပိဋိနှုတ်ပြီးဒုက္ခဧကဂတဆိုင်က၂ပါးရှိဒီသမဇာကြတော့ဒုက္ခနေရာမှာဥပ္ပခာထည့်ပြီးဥပ္ပခာဧကဂတဆိုင်က၂ပါးရှိယူဆိုင်က၅ပါးနဲ့ရှင်သာကပထမဇံ၄ပါးနဲ့ရှင်သာကဒုတိယဇံ၃ပါးနဲ့ရှင်သာတတိယဇံ၂ပါးနဲ့ရှင်သာကတော့ အဲဒုက္ခရေကတာနဲ့ရှင်နာကသုဒ္ဓံဥပ္ပခိုက်ကြတာနဲ့ရှင်နာကပြစ္စမဇံလို့ဇံ၅မျိုးနဲ့ခွဲတော့ယူပဇံကဇံစိတ်က၅ခုရှိတယ်။အာယူပဇံစိတ်ကတော့သူကတော့ဘုံဘုံက40ရှိနေတော့အဆင့်က40ရှိလို့အာသာတနဲ့ဇာရဏဝိညာဉ်နဲ့ဇာရဏအပြည့်ဉာဏ်ရဏဒီဝတ္တဉာဏ်ဉာဏ်ရဏဆိုပြီးတော့40ရှိနေလို့အဲ့ဒါ စိတ်လေးခုအာယုဘစိတ်လေးခုသံဃာကတော့အတူတူပဲဥပ္ပခာရွေးခဲ့တဲ့အင်္ဂါနှစ်ပါးပဲသစ္စာပဇာနဲ့အတူတူပါပဲအဲဒါယူပါဝဇ္ဇသံဃာ၅ခုအာယုဘသံဃာ၄ခုပေါင်းလို့ရှိရင်၉ခုကုသိုလ်၉ခုတဲ့ကုသိုလ်၉ခုရဲ့အကျိုးကဝိပ္ပ၉ခုပဲဒါကယမတာနာမှာဖြစ်တာယမဒီကဇံရတော့ပထမဇံရတော့တဲ့ပုဂ္ဂိုလ်ပထမဇံမုံသွားဖြစ်လို့ရှိရင်အဲ့ဒီပထမဇံကုသိုလ်ကြောင့်ပထမဇံဝိပ္ပပရိသေဖြစ်တာပရိသေပြီးရင်ဘုံဝင် ဘုံနေဆက်ဖြစ်နေတာအဲ့ဒီဘုံကထပြီးတော့မြင်လာကြတာတွေသူ့နဲ့ဖြစ်တာပေါ့လေမြင်လာကြတာစဉ်းစားတာသူကနာနာမရှိဘူးပုံမှာနှဖောင်းမရှိဘူးအဲရတာစတာမရှိဘူးရတာလည်းစာရင်းတော့ပြင်မရှိဘူးအတွေ့အထိလည်းပဲမရှိဘူးအဲ့ဒီကာမဂုဏ်အယုံသုံးပါးတို့မှမရှိဘူးမြင်တာရဲ့ကြားတာရဲ့စဉ်းစားတာရဲ့ဒီသုံးခုပဲရှိတယ်ဘုံကထပြီးတော့မြင်လိုက်ကြားလိုက်စဉ်းစားလိုက်ဒီသုံးခုပဲဖြစ်တယ် နောက်ဘွင်းနေကြအဲ့ဒီဘွင်းနေသင်တန်းနေတဲ့ကာလပါလုံးဗြဟ္မာအသက်ရှင်နေခေါ်တာပဲနောက်ဆုံးကြတော့သေးတယ်ဆိုတော့အဲ့ဒီဘွင်းစိတ်နောက်ဆုံးဘွင်းနေဆုံးသွားလို့ပြင်သေးတာပဲအဲ့ဒါပြိဿရေကိုသူ့ရဲ့နေရာချင်းပထမဇန်ဝိဘက်ကဗြဟ္မာတဏ္ဍာမှာဖြစ်တယ်လားဗြဟ္မာမှာဖြစ်တာဒီလူမာတော့ဝဇံရတောင်မှလည်းဒီဝိဘက်စိတ်မသိနိုင်ပါဘူးဗြဟ္မာတဏ္ဍာတို့အပြင်အဲ့ဒါပထမဇန်ဝိဘက်ဒုတိယဇန်ဝိဘက်တတိယဇန်ဝိဘက်သရုပ်ဇန်ဝိဘက်သေဇမဇန်ဝိဘက် ကုသိုလ်၅ခုရှိတော့ဝိသ၅ခုရှိတာပေါ့နာတာယူပါဝသရဝိသက၅ခုအာယူပါဝသရသံဃာလည်းကုသိုလ်က၄ခုရှိတော့ဝိသကလည်း၄ခုရှိပေါင်းလိုက်လို့ရှိရင်၉ခုပဲဒါကြောင့်မို့အဲဇံကုသိုလ်၉ခုဝိဘက်၉ခုဇံဝိဘက်ကလည်း၉ခုကရိယာကလည်းပဲဇံကရိယာဆိုတာကုသိုလ်နဲ့အတူတူပဲကုသိုလ်ရှင်မှာဇံရထားရင်ကုသိုလ်ဇံနေပဲသောတာပန်ရရင်လည်းကုသိုလ်ဇံပဲသဂရာရရင်လည်းကုသိုလ်ဇံပဲနာဂံရလည်းကုသိုလ်ဇံပဲ နာဂံအယာနာမှာဖြစ်တဲ့ခါကျတော့ကရိယာသာခေါ်ရတယ်ဒီသာမှာပဲထူတာမဟုတ်ဘူးနာဂံဘဝတုန်းကရထားတဲ့ဇာပထမဇာဒုတိယဇာတတိယဇာဘယ်ဇာညရပေါ်လဲယဟနာဖြစ်ပြီးတဲ့အခါအဲ့ဒီဇာဝင်လာလို့ရှိရင်ယဟနာသာနာဖြစ်တဲ့အခါကျတော့ကရိယာခေါ်ရတယ်သူတူပဲပုရုဇဉ်တို့ကဖြစ်တဲ့ဇာနဲ့ဘာမှထူတာမဟုတ်ဘူးသူပဲကျိုးပေးတာတာမပေးတာတော့ဒါတော့ပဲကွာတယ်အဲဒါဒါကြောင့်ကုသိုလ်ကကိုယ်ကိုရှိတော့ကရိယာကလည်းကိုယ်ကိုရှိတာဒီဘက်ကတော့ကုသိုလ်ကြီးကိုရှိတယ် သရိယာကတော့ကျိုးမပေးဘူးအဲဒါကုသိုလ်ဇံဇံကုသိုလ်၉ခုဥပ္ပေ၉ခုသရိယာ၉ခုပေါင်းမဲကုစိတ်29ခုတဲ့မဲကုဆိုတာမဲတတမြတ်တိဖြစ်သူရောက်တာပေါ့လေကာမဝတ္တရတရားတွေတဲ့မြတ်တိတဲ့မြတ်တဲ့မြတ်တဲ့တရားတွေလို့ဆိုတယ်သူတဲ့မြတ်တဲ့လောကုတ္တရရှိပါလေအဲဒါမဲကုစိတ်29ပါးဆိုရမယ်သံကုသိုလ်ကိုသံကုသိုလ်ကို ကုသိုလ်ကိုခုကိုဝိပဿနာရှုလို့ရတယ်ဘယ်လိုပုဂ္ဂိုလ်ရတယ်ဇံရတဲ့ပုဂ္ဂိုလ်ပဲပထမဇံရတဲ့ပုဂ္ဂိုလ်ကပထမဇံဝင်စားပြီးပထမဇံထားတဲ့အခါပြန်ရှုရတာကိုအဲဒီပထမဇံစိတ်ကိုရှုရတာပဲအခုဇံမရတဲ့ပုဂ္ဂိုလ်ကမြင်ပြီးမြင်တဲ့စိတ်ရှုရတယ်မရှုပါဘူးစဉ်းစားပြီးစဉ်းစားတဲ့စိတ်ရှုအတူတူပဲဒီကဘုရားစဉ်းစားလိုက်စဉ်းစားတယ်ရှုလိုက်ဒါမျိုးပါပဲဟိုကပထူကတိုင်းနှလုံးသွင်းလိုက်ပထမဇံစိတ်ရှုအဲပထူကတိုင်းအာယုံရောက်သွားတဲ့ဆိုနောက်ကနေပြီးရှုတာရှုလို့ရမှာမသိဇံစိတ်ဖြစ်အဲဒီဇံစိတ်ကိုရှုရအဲ့ဒါ ပရမဇန်ဒုတိဇန်တတိဇန်သရုပ်ဇန်ပစ္စမဇန်အာကပနိစာရဏဇန်ဝိညာဉ်စာရဏဇန်အဋ္ဌညာရဏဇန်ယောဝဉာဏပညာရဏဇန်ဇန်ကုသိုလ်စိတ်ကိုကိုရတဲ့ဇန်စိတ်ကိုဝင်စားပြီးတော့ဘယ်စိတ်ရှိတဲ့သူကဇန်ကထပြီးဝိပဿနာရှိရတယ်အခုမြင်ပြီးရှိစဉ်းစားပြီးရှိအဲ့ဒါနဲ့အတူတူပဲအဲတရိယာဇန်ကတော့ညာနာပုဂ္ဂိုလ်များမှာညာနာဖြစ်တဲ့ခါမှာဝိပဿနာရှိတော့တရိယာဇန်နဲ့ရှိရတာပဲအင်းတရိယာညာနာလည်းဝိပဿနာရှိရတာပဲ ဉာဏ်နာဝိပဿနာဒီချင်းကိစ္စကပြီးနေပြီးနေမယ်လို့ဒီတဏ္ဍာဒုက္ခဝိဟာရမျက်မှောက်အရဘောချမ်းသာအောင်လို့ဒါတော့သတိတံပြင်လည်းပဲအမြဲတမ်းဖြစ်နေအောင်လို့ခဏလည်းပဲအားလို့ရှိရင်ရှိနေတယ်ဒါကတော့မနေဘူးအဲဒီရှိတော့ကရိယာစိတ်တွေပြုရတယ်ကာမဝဒရကိရိယာဓမ္မရတဲ့ယ ahanan ဆိုရင်ကာမဝဒရကိရိယာစိတ်တွေဆိုဒီနေ့ကြားတိုင်းဖြစ်တာတွေဒါတွေရှိနေရတယ်ဝိပဿနာကရိယာပေါ့ယ ahanan ဇာန်ရတဲ့ပုဂ္ဂိုလ်ကြတော့ဇာန်ရှိမယ်ဆိုလို့ရှိရင်မဲဂုတ်ကရိယာစိတ်ကိုပုဂ္ဂိုလ်ပဲ ပရမဇာဝင်စားပရမဇာရှိဥပိ္ပဇာဝင်စားဒီဇာရှိစသည်ဇာဝင်စားဒီဇာငါထတာဒီအဲဒီဇာစိတ်ကိုရှိအဲဒီလိုရှိလို့ရပါတယ်အဲသံမရတဲ့ပုဂ္ဂိုလ်တွေတော့ဒါတွေရှိလို့မဖြစ်ဘူးဒါတွေကရှိလို့ရှိရင်အကြီးကျယ်နေမှာပဲသဘာဝကိုမသိနိုင်ဘူးလောကိစ္စ72ပါးပေါင်းကြတယ်လောကိစ္စ72ပါးပေါင်းကြတယ်ကာမစိတ်54ပါးမေဃစိတ်29ပါးပေါင်းလောကိစ္စ72ပါးမေဃစိတ်29ပါးကတော့ဒီနားမှာကိုကိုကိုကိုသုံး29ပါးကျင့်နေတယ် ကာမစိတ်54ပါးဆိုတာပတ်ပြီးတော့တွေ့ရတယ်အဲဒါတွေပြန်တော့မှပြင်မယ်54ပါးရှိတယ်ကာမဇောဆိုတာတော့အဲဒီဇောက29ရှိတယ်ကာမဇောက29ဒီကတော့ပြရတာနဲ့လွယ်ရဲ့ကိစ္စတော့မဟုတ်တာလေ ကြရတယ်မလို့ဒါကြကြတယ်အကုသိုလ်စိတ်ဆင်းနေသူကုသိုလ်စိတ်ကစိတ်ကိုဝိဘစိတ်ကစိတ်ကိုသိရစိတ်ကစိတ်ကိုအကုသိုလ်စိတ်ကဆင်းနေသူကုသိုလ်စိတ်ကစိတ်ကိုသိတဲ့ပါဝိဘကရိယာ၁၆ခုသုံးတယ်လို့သတ်ဖို့ရတယ် အဲဒါဗဟိတ်ကိုဟိတ်ရှိတာလေနောက်အာယိရှိတာတစ်ခါနဲ့ဖြစ်စီ36လေးရှင်းနေကြောင်းလည်း50နဲ့လို့ရှိပါပြီအဲဒီဥစ္စာအဲဒါမှ50နဲ့လို့အကုသိုလ်စိတ်ဗဟိတ်စိတ်လေကုသိုလ်စိတ်အကုသိုလ်စိတ်ကဒီဒီကနေ့ကြားတာပေါ့ရှင်းတာမှာကုသိုလ်ကတော့နောက်တာယိကာမကုသိုလ်ကုသိုလ်စိတ်ရ24ပါးဆိုတာထဲမှာလေ ကုသိုလ်ကဒီဘက်ကသစ္စာစံတန်နဲ့လေးကြီးအဲ24နဲ့7နဲ့ပေါင်း30နဲ့36 36အိစိတ်က10နဲ့ပြင်ပါ54နဲ့4အဲ့ဒါပဲအဲ့ဒီ54ပါမဲ့လို့စိတ်29ပါပေါင်းပေါင်းလိုက်ရင်54နဲ့29ပေါင်းရင်လောကီကြီးဖြစ်တယ်ပါလောကီကြီးဥဒ္ဒတိကြီးကြတာဝိပဿနာရှိရတဲ့စိတ်တွေ ဆိုကာမစိတ်54ပါးမဟဂုစိတ်28ပါးဘောင်းလောကီစိတ်82ပါး ဒီလောကီစိတ်81ပါးကိုဆိုဝိညာဉ်ဥပါရณะခန္ဓာဟုခေါ်သည်ဒီလောကီစိတ်81ပါးကိုဝိညာဉ်ဥပါရณะခန္ဓာဟုခေါ်သည်ဒီလောကီစိတ်ကိုသာဝိပဿနာရှိရသည်ဒီလောကီစိတ်ကိုသာဝိပဿနာရှိရသည် လောကီစိတ်80ပါးဝိညာဉ်ဥပါဒနာခန္ဓာဆိုတာဒါပဲဥပါဒနာခန္ဓာ၅ပါးဝိပဿနာရှိရတာကိုဥပါဒနာရှိတော့ခန္ဓာ၅ပါးရှိဖို့အဲဥနာစာပရံဘိက္ခေဘိက္ခုဓမ္မေတုဓမ္မနုပတိဝိရတိဒုသတုပါရณะခန္ဓေတုဘိက္ခုယံကုဏသာတပံနဲ့ပရံတဘာသောရှုပုံကသစ္စတုဥပါရณะခန္ဓေတုငါးပါးသောဥပါရณะခန္ဓာဟုဆိုအပ်ကုန်သောဓမေတုသဘောတရားတော်၌ ဘိက္ခုဘိက္ခုယဟန်ဒီသစ္စာသုံးသစ္စာသုံးပါရဏေခန္ဓာငါးပါးသုံးပါရဏေခန္ဓာဟုဆိုတာကဓမ္မစုသဘောတရားတော်၌ဓမ္မနုပါတိသဘောတရားများဟုရှုလည်းရဝိရတိနေ၏ဥပါရဏေခန္ဓာငါးပါးဒီဟုသောသဘောတရားတွေကိုသဘောတရားများပဲပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးလို့သိပြီးတော့နေတယ်အဲဒီလိုရှုတဲ့ဉာဏ်မှာဥပါရဏေခန္ဓာငါးပါး ရူပပါဒနဲ့ခန္ဓာဝေရဏုပါဒနဲ့ခန္ဓာသညုပါဒနဲ့ခန္ဓာသင်္ခါရုပါဒနဲ့ခန္ဓာဝิญญาณုပါဒနဲ့ခန္ဓာလား၅ခုရှိတယ်ရူပပါဒနဲ့ခန္ဓာယုတ်ပါဒနဲ့ခန္ဓာအကြောင်းကတော့တနည်းရုပ်တွေဆွဲပြီးတယ်ဒီလိုခလာတွေဆွဲပြီးသွားအဲဝေရဏုပါဒသညုပါဒသင်္ခါရုပါဒနဲ့ခန္ဓာပြစေတသိက်52ပါးလည်းလားအဲ့ဒါတွေကတော့ဝิญဉာဏ်ကစပြီးတော့ပြောမှဆင်းမှာဝิญဉာဏ်ကစပြောဝิญญาณုပါဒနဲ့ခန္ဓာကိုပြောနေဝิญญาณုပါဒနဲ့ခန္ဓာဝิญญาณုပါဒနဲ့ခန္ဓာဆိုတာဘာလို့လဲဆိုခုပြောခဲ့တဲ့လောကိစ္စဖြစ်နေတဲ့ပါ ဒီနေ့လောကုတ္တရာစိတ်ဖြစ်ဖို့တော့ကြံနေတဲ့ကဥပါဒณะခန္ဓာမဟုတ်ဘူးဝိညာဉ်ဝိညာဉ်နဲ့ခန္ဓာတော့ဟုတ်တယ်ဝိညာဉ်ဥပါဒณะခန္ဓာမဟုတ်ဘူးဥပါဒိုင်းအာယုံမဟုတ်ဘူးပေါ့ဥပါဒိုင်းအာယုံမဟုတ်တဲ့ခန္ဓာလားဒါကခန္ဓာတွေလည်းရောက်အဲ့ဒါရှိတော့ဣဒာဘိခွေဘိက္ခုဣတိရူပံဣတိရူပသတမှုဣတိရူပသအထင်ကမောပယလာဣတိဝိညာဏဣတိဝိညာဏသတမှုဣတိဝိညာဏသအထင်ကမောဣတိမိကဝိညာဏစေဝိညာဉ်တိ ဒါစိတ်ပဲအာယုံဖြစ်တဲ့သဘောလေးပဲရှိတယ်အဲ့ဒီမှာတလုံးနဲ့ပြတာဤစီကအာယုံကိုသိရတဲ့စိတ်ဝိညာဉ်ပဲတဲ့တလုံးနဲ့ပြတယ်အဲ့ဒီတလုံးနဲ့လေးသိအောင်လို့ခုဒီဥစ္စာတွေသံဖို့တွေပေးတာဒါတော့အကျင့်ပေးတော့အကျယ်ဆိုတဲ့များတွေတော့ယုံမဲ့သဘောပေါက်ယုံနေခြင်းညုံပြောထားတယ်နော်ဣတိဣရိကဝိညာဏစိတ်ဝိညာဉ်ဒီလားစိတ်ဝိညာဉ်ပဲအဲစိတ်ဝိညာဉ်တော့ဘယ်လိုစိတ်တွေတော့လို့ရှင်းဆက်တယ်ပါ ဇာရတဲ့ပုဂ္ဂိုလ်တွေဆိုရင်ဇာစိတ်လည်းရှိရတာပေါ့ဇာစိတ်တွေပါတယ်ဇာစိတ်ကိုယ်ကပထမဇာရတဲ့ပုဂ္ဂိုလ်ပထမဇာဘုရားပြထမဇာစိတ်ရှိဒုတိယဇာရတဲ့ပုဂ္ဂိုလ်ဒုတိယဇာဝင်တဲ့ဒုတိယဇာစိတ်ရှိနေဝပညာနာပညာရဏဇာနောက်ဆုံးဇာဆိုတော့အဲ့ဒီဇာရတဲ့ပုဂ္ဂိုလ်အဲ့ဒီဇာစိတ်ဝင်စားပြရှိအဲ့ဒီဇာဇာဒါကိုယ်ပါလုံးကိုလုံးရတဲ့ပုဂ္ဂိုလ်ကပဲစိတ်ရှိပြပေါ်လို့ရှိနေတာပေါ့ကုသိုလ်စဉ်ကဆိုလို့ရှိရင်ကုသိုလ်ဇာစိတ်ဝင်စားပြီးတော့ရှိဉာဏ်နာဆိုရင်ကိုရတဲ့စိတ်ကိုရှိတော့ကရိယာစိတ်ရှိရတာကရိယာဇာစိတ်ရှိရတာ အဲ့ဒါကဇံရတဲ့ပုဂ္ဂိုလ်ဇံမရတဲ့ပုဂ္ဂိုလ်တော့ကာမစိတ်54ခုရှိပါပြီကာမစိတ်54ခုမှလည်းဒွါရနဲ့ဝေဘာမိပြောမှဖြစ်မှာအဲဒွါရနဲ့ဝေဘာမိပြောတော့မြင်တဲ့ခါကလာမြင်တဲ့စိတ်မြင်တဲ့စိတ်ဆိုတာဘဝင်စင်မြင်မြင်ပြီးရင်သို့ပြင်လက်ခံတုံစုံစမ်းဆုံးပြသောစိတ်စာမြတ်တရားယုံအဲဒီဥစ္စာတွေအကုန်လုံးကိုပြောတယ်သင်မြင်တဲ့ခြေယုံပင်စိတ်ပင်မှတ်ပါကုန်အဲဒီဟာမြင်စိတ်ဆိုတာပဲ ကျေဥစွာဘဝင်အားထပြီးတော့ဆင်ခြင်တဲ့စိတ်ဖြစ်တယ်မြင်တဲ့စိတ်ဖြစ်တယ်လက်ခံတဲ့စိတ်ဖြစ်တယ်ဆွမ်းစိတ်ဖြစ်တယ်အဲဆုံးဖြတ်တဲ့စိတ်ဖြစ်တယ်ဆုံးဖြတ်ပြီးတော့သက်တန်နဲ့ပြင်းထန်တဲ့အဟုန်နဲ့ဖြစ်တဲ့ဇောစိတ်ခုနှစ်ကြိမ်ဖြစ်တယ်အဲဒီကပြီးတော့တရားဝင်ကြိမ်စိတ်ဖြစ်တယ်အားလုံး၁၄ကြိမ်အဲဒါမြင်တဲ့စိတ်ပဲမြင်ပြီးရင်မြင်တာယူရတာဘဝင်ကပထမဇာဝင်စားပြီးပထမဇာယူရတာမျိုးဒုတိယဇာဝင်စားပြီးဒုတိယဇာယူရတာမျိုးဒီဝတိညာဇာဝင်စားပြီးဒီဝတိညာဇာယူရတာမျိုးအတူတူပဲအဲတို့တို့မြင်ရမှလည်းပဲကြားရမှလည်းပဲ ကြားပြီးရင်ကြားတာကျူရတယ်ဒီမှာလည်းပဲဘဝင်စင်ရင်ကြားပြီးတယ်ဘဝင်စိတ်ဘဝင်စိတ်ကထလာပြီးတော့စင်ရင်တဲ့စိတ်ကလေးဖြစ်လာတယ်ကြားတဲ့စိတ်ဖြစ်တယ်လက်ခံတဲ့စိတ်ဖြစ်တယ်သုံးတဲ့စိတ်ဖြစ်တယ်သုံးကြတဲ့စိတ်ဖြစ်တယ်အဲနောက်ပြီးတော့ဒေါစိတ်ခုနှစ်ကျင်ဖြစ်တယ်တရားမကျင်ဖြစ်တယ်အဲ့ဒါကြားတာပဲအဲကြားပြီးကြားတယ်လားမှန်နာပြီးလို့ရှိရင်လည်းပဲနာတယ်အတူတူပါပဲခေါ်ရတယ်အဲရတာစသည်ပြီးလဲစသည်ရယ်ပြီးတယ်မှရတာလေးပြီးတာကိုသိရချိုးတယ်ရှင်းတယ် သိတာလေးတစ်ခုပဲပေါ်လာတယ်။နောက်ပြီးတော့ထိပြီးတဲ့အခါလည်းထိတယ်သိတယ်ထိပြီးတဲ့အခါထိတယ်သိတယ်ပြန်မှန်းအဲဒီမှာလည်းဝင်စင်ရင်ထိပြီးတယ်ဘဝင်စိတ်ကနေပြီးတော့ကိုယ်နဲ့တွေ့ထိတဲ့ဥစ္စာဘာဘာလေးစင်ရင်နဲ့စင်စင်ရင်ပြီးတော့ကိုထိပြီးတာထိပြီးပြီးတော့လက်ခံတာသိသုံးနာတာသိသုံးချက်တာသိရောခုနေခြင်းတရားနေခြင်းအဲ့ဒါထိတယ်လို့မှတ်ရတဲ့စိတ်တွေပဲထိရထိရမှားတယ်စိတ်တွေအဲပြီးတော့စိတ်ကူးတတ်တဲ့ကြတော့ကို သင်္ကြန်ပြီးခါဇောတရာမှတ်ပါစိတ်ဖြစ်ပုံအဲသင်္ကြန်ပြီးခါဇောဇောတရာကြံရစိတ်ဖြစ်မှာကြံတိရမှာဖြစ်ဖြစ်တာသင်္ကြန်ပြီးဇောတရာယုံဒီသုံးခုပဲသုံးခုဖြစ်တာပဲအာယုံကိုမှတ်မိပါပါလိမ့်ဥတ္တမိသင်္ကြန်လိုက်အဲဒီသင်္ကြန်ပြီးတဲ့အာယုံကိုဇောခုနှစ်ကြိမ်ကြာဇောခုနှစ်ကြိမ်ကြည့်တရားနှစ်ကြိမ်ကြည့်အဲ့ဒါကြံစီစဉ်းစားနေတဲ့ခါစိတ်ဖြစ်ပုံပဲကြံတိုင်းစဉ်းစားတိုင်းတွေးတိုင်းအဲကြံစီစဉ်းစားတဲ့စိတ်ကလေးတွေဒီဒီဒီဆိုလို့ရှိရင်အခုပြောတဲ့အတိုင်းသင်္ကြန်နာရဲ့ ဒေါခုနှစ်ကြိမ်ရဲ့တရားနှစ်ကြိမ်ရဲ့အလုံး၁၀ကြိမ်၁၀ကြိမ်ဖြစ်သွားတယ်။အဲ့ဒါဣတိဝိညာဏမဲလားဣတိဣရိယဝိညာဏစိတ်ဝိညာဉ်မဲအဲ့ဒီမှာဇောဆိုတာကကုသိုလ်ဇောလည်းရှိအကုသိုလ်ဇောလည်းရှိတယ်ကိရိယာဇောလည်းရှိတယ်အကုသိုလ်ဖြစ်တဲ့အခါအကုသိုလ်ဇောပေါ့ပုရုဇဉ်တက္ကပုဂ္ဂိုလ်တွေကိုကိုနဲ့ထိုက်တာနဲ့အကုသိုလ်တွေဖြစ်တယ်ပုရုဇဉ်ကအကုန်လုံးဖြစ်တာပါပဲသောတာပန်ဆိုရင်ဒိဋ္ဌိတာမျိုးဝိသိကိတာမျိုးတွေမဖြစ်ဘူးအဲ့ဒါတွေရော့သွားတယ်အနာဂါမဆိုရင်ဒေါသမှုတွေတို့ဒေါသမှုတွေအဲ့ဒါ သောတမှုတွေနဲ့ကာမရာဂနဲ့ကာမရာဂဖြစ်တဲ့အလုံးငွေရော့သွားတယ်။ဒါလည်းလုံးငွေဘုံလည်းမရော့ပါဘူးကာမရာဂစိတ်တွေရော့တယ်။အဲဒီဖြစ်ပင်ဖြစ်လိုက်တဲ့ဇောတွေပေါ့အကုသိုလ်ဇောတွေကုသိုလ်ဇောကတော့ဘုရုဇင်တက္ကဆိုရင်အကုန်လုံးဖြစ်နိုင်နေတာပါပဲ။တရိယာဇောကတော့ယ ahanan ပုဂ္ဂိုလ်မှာယ ahanan ပုဂ္ဂိုလ်မှာဆိုတရိယာဇောဖြစ်နေတယ်။အဲဒါတွေလေအဲဒါဣတိ ဝိညာဏဣတိဣတိကဝိညာဏစိတ်ဝိညာဉ်ကြီးအမြင်မြင်နဲ့ကြားရင်ကြားတဲ့နာရင်နာနဲ့စားရင်စားတဲ့တွေ့တိရင်တွေ့တိတဲ့မှာသိကုသနာကြံစီသိကုရဲ့စဉ်းစားတဲ့ကြံစီတဲ့မှာအဲဒီတော့ဒီတိုင်းဒီတိုင်းကဒါရီကစိတ်ကလေးပဲဝိညာဉ်လေးပဲအာရုံစီသွားတဲ့သဘောလေးပဲအာရုံသိတဲ့သဘောလေးပဲဒီလိုပိုင်းခြားပြီးတော့သိတာကိုအဲဒီလိုပိုင်းခြားပြီးတော့သိတယ်အဲဒါဣတိဣတိကဝိညာဏစိတ်ဝိညာဉ်ကြီးလို့ဒီလိုသိရမယ် ဒါကသူ့လက်ွက်ပြောတာကိုမင်္ဂလာသူ့လက်ကြည့်တာဟုတ်ပါဘူးအာယုံရောတိပါဒါကြောင့်နာနဲ့ရုပ်ပိုင်းကြသည်မှတ်ရတဲ့အာယုံကမှတ်တည်တဲ့စိတ်လေးရောတစ်ခုလုံးပိုင်းကြသည်ကမြင်နေဆိုရင်မြင်ရတဲ့အာယုံကမြင်သိတာကတစ်ခုပဲမြင်ရတဲ့အာယုံကတစ်ခြားမြင်သိတာကတစ်ခြားတယ်လို့ပြောတယ်အဲမြင်ရတာနဲ့မျက်စိကလေးတော့ပါလေအဲ့ဒါတစ်ခြားပဲကြားတယ်ဆိုရင်ကြားရတဲ့အာယုံကကြားကြားသိတာကတစ်ခြားနားနဲ့ဆိုရင်နားရတဲ့အာယုံကကြားနားသိတာကတစ်ခြားဒုတိယဆိုရင်ဒုတိယတဲ့အာယုံကကြားဒုတိယတာကတစ်ခြား သေကုသနာကြံရဆိုရင်သေကုသနာကြံရတဲ့အာယုံကကြာကြံပြီးတာလည်းကြားပဲလုံးပဲပြပြီးတော့ဒီရုပ်နဲ့တာနဲ့ရုပ်အာယုံစီတိုင်းစီတိုင်းကရုပ်အာယုံကလည်းကြာပြီးတာကြာလုံးပဲပြပြီးတော့ဒီမြတ်စွာဘုရားဟောတဲ့သုတ်ပါဠိတော်ဒီမှာယုံနာကွဲပုံလေးပြောထားတယ်။ယံခောမိကာယောရူပိသတုမဟာဘူရိကောရူပိရုပ်ရှိသောဝါဖောက်ပြန်ခြင်းသဘောရှိသောအယံခောဤအယံခောဤအယံခောဤဒီကမေငါဤအဲဒီလိုပြောနေကြမေငါဤ အယံကာယောဤကိုယ်သည်သတ္တမဘူကောမာဘုတ်လေးပါးဖြင့်ပြီးရူပြီးရုပ်ရှိသောသဘောတရားသည်ဟုတ်ပြန်ရှိသောသဘောတရားသည်ဒီလိုပြီးတယ်ရုပ်ကိုမှတ်တိုင်းမှတိုင်းကပေါင်းတာမှပိန်တာမှထိုင်တာမှခြားတာမှအဲသွားတာမှကိုွေးတာမှဆန့်တာမှမှတ်တိုင်းမှတိုင်းကရုပ်သဘောအယံခောကာယောမင်းကအယံခောကာယောဤကိုယ်သည်ရူပြီးရုပ်ရှိတဲ့တရားရုပ်တရားပဲဟုတ်ပြန်ရှိတဲ့ရုပ်တရားပဲ သာတုံမာဘူးဒီကမာဘူးလေးပါးချင်းပြီးနေတဲ့တရားပဲရုပ်တရားကတစ်မျိုးပဲလို့ယောဂီပုဂ္ဂိုလ်ကဒီလိုကြွားကြပြီးတော့ဒီပြီးတော့နန္တရားသိပုံကြတော့ဣဒံခောပနာမေဝိညာဏဣထပိဒံဣထပိပါဒမေငါယိဣဒံခောဝိညာဏဤစိတ်ဝိညာဉ်ဤဣထဤယုတ်နာယုတ်အာယုန်၌ပฏิပါဒံပฏิပါဒံစဤဣထဤယုတ်အာယုန်၌သိတံဤဣထသိတံဣထပိပါဣထ သိတာဤရုပ်အာယုန်၌ဤယထတိပါဒဤရုပ်အာယုန်၌စဤအဲစိတ်ကလေးကအတိစိတ်ကလေးကလည်းဒီရုပ်ပေါ်မှာမိပြီးနေတာရုပ်နဲ့စနေတာပဲဒီရုပ်နဲ့ခွဲ့တွဲတွဲတွဲဖြစ်နေတာပဲလို့ယောဂီပုဂ္ဂိုလ်ညာထဲမှာရှင်းတယ်မှတ်ရတဲ့ရုပ်အာယုန်ကတခြားမှတ်သိနေတဲ့စိတ်နာလေးကတခြားကွဲမှတ်သိနေတဲ့စိတ်နာလေးကမှတ်ရတဲ့အာယုန်နဲ့တွဲဆင်ပြီးတော့ဖြစ်နေတာပဲဒီလိုလဲသိရတာနာမယောပရိစ္ဆေညာဖြစ်ပုံကို ညဇောပြဟောထားတာသေဒနာဆရာတွေကတော့ဒါလေးထုတ်မပြောင်းနှကောင်းတဲ့ဥစ္စာလေးပဲသေဒနာဆရာတွေကဒါမပြောက်သူနည်းနဲ့သူပြတော့နိုင်ဘဲဘုံသာတော်ကျမ်းဂန်တော်နဲ့ပြတော့ပါဠိတော်မှာပြထားတာယောဂီပုဂ္ဂိုလ်အတွေ့နဲ့ပฏิပတ်အတွေ့နဲ့အမှန်ကိုက်တယ်ဒါလေးကမှတ်တည်ကြနှကောင်းမှလားကိုညနာနိုင်ပါပြီဆိုတဲ့ညာဆန့်ကြတယ်ဒါလေးထုတ်ပြဥပမာလေးနဲ့ပြတယ်ဝေလူရာခေါ်တော့ကြောင်မြဲရရဏရှိရသည်တဲ့ကြောင်မြဲရွဲကြောင်မြဲဆိုစဉ်းစဉ်းကြောင်ကြောင်ကြောက်ကလေးပါပဲကြီးတဲ့ ဟုတ်တယ်လို့သာဝေကျမ်းဂန်ထဲမှာဆိုရင်ဗရမ ्या ကိုစီးမွန်းတော့မယ်ဆိုဒီကြောင်ငယ်ပဲပဲထုတ်ပြတယ်ဒီနေ့ကြောင်ကြီးတွေဗရမ ्या တွေကိုဒါတွေမစီးမွန်းဘူးအဲဒီကြောင်ငယ်ပဲကိုထုတ်ပြတယ်စัจ जा မင်းကြီးသုံးတဲ့စัจ जा ယရဏဆိုဒီကြောင်ငယ်ပဲပဲဖို့တန်ဆုံးပဲဒါပေမဲ့အခုလူတွေကသိနားမလဲဘူးကြောင်ကြောင်ကြီးတွေပြောမှနားလဲမှာကြောင်ကြီးလေးဆိုတော့ကြောင်ကြီးလေးပဲပြောမှသူဘိုးဘုကဆိုတဲ့ကြောင်ကြီးလေးဒါလူတိုင်းလူတိုင်းကြည့်အဲဒီကြောင်ကြီးထဲမှာပေါက်ကလေးလည်းဖောက်ထားပါတယ်ပေါက်ကလေးလည်းရှိတယ်ဒီကြောင်ကြီးလေး အဲဒီကြောင့်အပေါက်ကလေးထဲမှာကြိုးလေးနဲ့ပြီးထားပါတဲ့ကြိုးလေးမြတ်စွာဘုရားကတော့အယောင်ဆင်းမျိုးမျိုးတွေနဲ့အဝါတို့အရာတို့အသိတို့ကိုပြတယ်အခုဒီမှာတော့သိကြိုးလေးပဲဒီပါတော့အချုပ်ကြိုးလေးများနေစဉ်းစားတာပြုတ်နေတယ်ကြောင်းကြီးလေးတဲ့ကျိုးစိမ့်လေးဟာကြောက်ကအကြီးကျိုးကအစေဆိုတော့ကွဲတာပါကြောက်ကလည်းအကြီးကိုကြည့်လို့ကောင်းစိမ့်နဲ့လည်းကြည့်လို့ကောင်းအခုလုံးကြည့်လို့ကောင်းနေစားပါကြောက်ကအကြီးကျိုးကအစိမ့်လေးအဲဒီ ကြောင်းတဲ့ကြိုးလေးပြီးထားပြီးတော့လက်ဝါးပေါင်မှာတင်ပြီးရှိပါတယ်မျက်စိကောင်းတယ်လို့ကြည့်တယ်မျက်စိမကောင်းတယ်လို့ပုံပုံလို့ကြည့်လို့ရှိရင်ကွဲချင်မှာကွာမျက်စိကောင်းတဲ့ပုဂ္ဂိုလ်ကကြည့်လိုက်လို့ရှိရင်ကြောက်ကလေးကတခြားပဲကြိုးလေးကတခြားပဲဒီကြိုးလေးကဒီကြောက်ထဲပြီးထားတာပဲဆိုတော့ကိုယ်ကပြပြမြင်ရသိရတယ်အဲ့ဒါလိုပါပဲရုပ်နဲ့နာနဲ့ဒီလိုကွဲပြီးတော့ဒီတာရုပ်နဲ့စိတ်ဝိညာဉ်ရုပ်ကတခြားသိတဲ့စိတ်ဝိညာဉ်ကတခြားသိတဲ့စိတ်ဝိညာဉ်ကရုပ်ထဲမှာဝင်ဝင်သွားတယ်လို့ပဲခါတယ်မှတ်မှတ်ပြီးတော့သိပြီးသွားတာပဲ ဒါကြောင့်မှတ်တိုင်းမှတ်တိုင်းမှတ်ရတဲ့ရုပ်အာယုကလည်းကြာမှတ်ပြီးနေတဲ့စိတ်ဝิญဉာဏ်ကလည်းကြာမှတ်ရတဲ့အာယုကကြောက်ကလေးနဲ့တူပြီးမှတ်ပြီးရတဲ့စိတ်ကမှတ်ပြီးတဲ့စိတ်ကမှတ်ပြီးရတဲ့စိတ်ဝิญဉာဏ်ကအကျိုးလေးနဲ့တူပြီးကျိုးလေးကကြောက်ကလေးထဲမှာဝင်နေတယ်လို့ပဲမှတ်တိုင်းမှတ်တိုင်းမှတ်ပြီးတဲ့စိတ်ကမှတ်ရတဲ့အာယုကြီးတော့ပြည့်ဝဉာဏ်ပြည့်ဝဉာဏ်သွားပြီဒါယောဂီပုဂ္ဂိုလ်ပြီးလို့ပါအဲဒါလေးလည်းဆိုလိုက်ကြအောင်လေနာမိုက်ပါနာယုတ်ပိုင်းချပြီးပါဦး အကုန်လုံးနဲ့ဆိုင်တဲ့သဘောပါရုပ်အာယုံကိုမှတ်သိစေ၌ရုပ်အာယုံကိုမှတ်သိရတဲ့ရုပ်အာယုံကတခြားမှတ်သိရဲ့စိတ်ဝိညာဉ်ကတခြားဝယ်ပြားသည်မှတ်ရတဲ့ရုပ်အာယုံကကြောက်ကလေးနဲ့တူသည် မသိတဲ့စိတ်ကကျိုးလေးနဲ့ဒူရီကျိုးလေးကကြောက်သေးမှာဝင်နေတာလို့ပင်မသိတဲ့စိတ်ကမှတ်ရတဲ့အာယုန်စီတို့ပြည့်ပြည့်ကပ်ပြီအဲယောဂီပုဂ္ဂိုလ်မှလည်းသိရမှာဖောင်းတယ်မှလို့ရှိရင်ဖောင်းနာက ယုတ်မတ္တိယာကနံကောင်းတာကကြောက်ကလေးနဲ့အတူတူမတ္တိယာကကျိုးလေးနဲ့အတူတူကျိုးလေးကကြောက်ကလေးနဲ့ဝင်နေတာလို့မတ္တိယာစိတ်ကဖောင်းတဲ့အာရုံစီတော့ပြေးပြေးကတ်ပြီးဖောင်းတယ်မှလည်းဖောင်းရစီပြေးပြေးကတ်အိမ်တယ်မှလည်းပြင်းရစီပြေးပြေးကတ်ကိုယ်တယ်မှလည်းကိုယ်ရစီကတ်ဆန့်တယ်မှလည်းဆန့်ရစီကတ်အဲဒီလားနဲ့ကံမညာလားနဲ့မှညာညာပဲဒီမှာလှမ်းရပြီဘယ်လားနဲ့ကံမဘယ်လားလှမ်းနေဆိုရင်ဘယ်ပဲစီကြွတယ်လှမ်းတယ်ချတယ်ဆိုမှတိုင်းမှတိုင်း ရုပ်အာရုံစီကိုမှတ်တဲ့စိတ်လေးကပြည့်ပြည့်ပြီးတော့ကတ်တယ်တမ်းနဲ့တမ်းနဲ့တခါတည်းခဲများပြလိုက်တော့ပြည့်ပြည့်ပြီးကတ်နေတယ်လို့ပဲအဲဒီလိုမှန်ရင်မှန်ရင်တရားသာနာယုတ်ပိုင်းချပြီးတော့ဒါကိုဒီမှာဣတိဣရိကဝိညာဏစိတ်ဝိညာဉ်ဒီဒါစိတ်ဝိညာဏတရားပေါ်ပြတယ်ဣတိဣရိကရူပံယုတ်ဒီဣတိဣရိကဝိညာဏစိတ်ဝိညာဉ်ဒီဒါကယုတ်ကောင်းတာပိန်တာထိုင်တာထိတာကြွေးတာဆန္ဒကယုတ်ဣတိဣရိကဝိညာဏစိတ်ဝိညာဉ်ဒီမှတ်ပြီးတာကစိတ်ဝိညာဉ် မှတ်ရတဲ့အာယုံကယုံမှတ်ပြီးတာကစိတ်ဝိညာဉ်မှတ်ရတဲ့အာယုံကကြောက်ကလေးနဲ့တူပြီးမှတ်ပြီးတာကကြိုးလေးနဲ့တူပြီးကြိုးတဲ့မှာကြောက်ကလေးဝင်နေတာလို့ပင်မှတ်ရတဲ့အာယုံစီတော့မှတ်ပြီးတဲ့စိတ်ကရေးရေးကြီးရေးကနေပြီးမှိုင်းမှိုင်းနဲ့ယောဂီပုဂ္ဂိုလ်မှာပြီးတော့ကျင့်လာလို့ကျင်တာဓမ္မရူပပြိစ္ဆာညာနဲ့အဲ့ဒါဖြစ်ပုံလို့ဒီဒီဒီကဝိညာဏစိတ်ဝိညာဉ်နဲ့ဤဒီလိုဝေဒနာတိပြီးတယ်ဒီလိုသိရမှာတဲ့နောက်ဥရိယဗျာညာဖြစ်ပုံနဲ့တော့ပြောအောင်မလားမရောက်သေးဘူးဟုတ်လားနောက်ရုပ်တွေရောနာမ်တွေရော ဤဒီဤဒီကရူပသားယုတ်သမုရောဖြင့်ဤဒီကဝိညာဏတာဝိညာဉ်သမုရောဖြစ်ခြင်းဒီအဖြစ်ကြကလေးပြီးဝင်တော့ပြောတယ်ဒီနေ့ဝိညာဉ်နဲ့ခန္ဓာပြီးသွားပါတယ်ဟုတ်လားဝိညာဉ်ခန္ဓာပြီးတော့နောက်တစ်ခါလာရင်းနေကြတာလာရင်းနေကြည့်အောင်ပါဉာဏ်တော်ကမှကြည့်တော့ကြရတယ်ကြည့်အဲဒီလာရင်းနေကြတော့သင်္ခါရခန္ဓာဝိညာဉ်နဲ့ဝေဒနာခန္ဓာတို့ဝိညာဉ်ခန္ဓာသင်္ခါရခန္ဓာတို့ဟောရအဲဒါတွေဟောပြီးတော့မှဤဒီဥပါဒသမုရောဤဒီဝေဒနာသမုရောစတင်ကြတဲ့ သမုဒိယတို့အသင်္ကမတို့ဥရိယပညာဖြစ်ပုံတွေဥရိယပညာဖြစ်ဥပဒနာညာအသင်လိုက်တဲ့ပါပုံတွေအဲဒီမှာပြောရတယ်။အဲဒီတော့ဒီကုံလာကြီးကြားသိကြအောင်နော်။ညဝေရတယ်။ယနေ့ဖို့၌ကျွန်ုပ်တို့ဥစုပွားများအာထုတ်အပ်သောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝေယဝိသကုသိုလ်တရားဟောရသောကုသိုလ် ရနာရသောကုသိုလ်သရှိသောဒီကောင်းမှုပေါင်း၏သဖို့ကာလကိုအမိဖာတို့အားညသေးဝေပါကုန်၏အဲဆွေမျိုးတို့အားညသေးဝေပါကုန်၏ဤရ၌ရောက်ရှိနေသောသူပရိသတ်နတ်ပရိသတ်အပေါင်းအားညသေးဝေပါကုန်၏ လုံးစုံသောသတ္တဝါပေါင်းတို့အားညပေးဝေပါကုန်၏မိဖတို့မှာစ၍လုံးစုံသောသတ္တဝါပေါင်းတို့သည်ညရရ၍ကိုယ်စိတ်နှပြသမ်းသာကြသည်ဖြစ်ပါစေကုန်သတည်းမူရပါ